သာသနာတော်2550ပြီကောဇာတဝရီ1368ခုနှစ်ဥတုဟေမန္တဆောင်းလရသည်တပေါင်းလဇန်17ရက်နေ့မဟာရန်ကုန်တိုင်းရန်ကုန်မြို့စံကြောင်ကံမြင့်ကြောင်းတိုက်အတွင်း၌ဆင်းရဲခြင်းပါအပ်သောဓမ္မသဘင် ထိုဓမ္မသဘင်ဝယ်လူဒါနပြုကြသူများမှာရန်ကုန်မြို့မယားကုန်းမြို့နယ်23မေလိခလမ်းသူသားထွန်းအောင်ဒေါ်နီနီသိပ်ပေမိသားစုတို့ကမတ်တယ်ပူဇော်၍ခொနနေသားခொနနေသမီးတို့စုပေါင်းဆင်ရင်အသောဓမ္မသဘင်ဒီဓမ္မသဘင်ကိုဆရာကျော်တို့ကဧပြီလောက်မှဘုန်းကြီးတို့မှန်းပါတယ်ဒါပေမဲ့လို့ ဘုန်းကြီးတို့ရဲ့ကြောက်ကလဲလဲရေဆိုပြီးတော့အရေးပေါ်ယောဂဖြစ်လာတဲ့အတွက်ဒါကြောင့်လာမယ့်မတ်လ3ရက်နေ့မှာယူရီးယားဘန်ကောက်မြို့ကိုသွားကုဖို့ရာရည်ရွယ်သတ်မှတ်ထားပါတယ်အဲ့ဒီအကုသပြီးရင်အ ਨੇ ဆုံး2လလူတွေမခံမဲနဲ့ပျော်ပြောင်းရင်သာစွာအနာယူရမယ် သို့မဟုတ်ရင်6လပေါ့လေအဲ့တော့ဘုန်းကြီးတို့ရခင်ပေးထားတဲ့တရားပွဲကဝီးกว่าမှာဆိုတဲ့အတွက်ဒါကြောင့်အခုကြောက်ကမလဲမီမှာဟောနိုင်ပြောနိုင်သွားနိုင်လာနိုင်လုံးဖြစ်သောကြောင့်ဒီတရားပွဲကိုစောစီစွာကျင့်ပခြင်းဖြစ်ပါအဲဒါကြောင့်ဘုန်းကြီးတို့တရားတော်မှာများ တာရင်နာရီသေးသေးကြီးကြီးကုသိုလ်လုပ်ငန်းတိုင်းမှာရှုစွာရှိခိုးကြော့ခြင်းတရဏဂုံဆောက်တည်ခြင်းသီလခံယူခြင်းဒီလုပ်ငန်း၃မျိုးကိုမဖြစ်မနေဘာသာရေးကျမ်းငင်းအောက်ခံဖောင်ဒေးရှင်းလုပ်ငန်း၃ခုအဖြစ်ပြုကြတယ်အဲရှစ်ခုကြော့တဲ့အခါကာလမှာတိအပြည့်ရှိကကြည်ပါခြင်းနှစ်ကောင်းကျိုးချမ်းသာဖြစ်ပါစေလို့ ဒီလိုရည်ရွယ်ချက်နှမျိုးပါရပါမယ်တဲ့ဒါတွေလည်းဘုန်းကြီးတို့ပြောခဲ့ပြီးဖြစ်ပါတယ်အဲ့တော့ကြောတယ်ကြောတယ်ဆိုတော့အများကလောက်ချီပြီးတော့ဥချလိုက်တာကိုကြောတယ်လို့ယူဆနေကြအမှန်ကတော့လောက်ချီဥချတာကရှိခိုးတာပါကြောတာမဟုတ်ပါဘူးကြောတာကကမ္မတာရရဂတိတိကံတော့ ကာမမိမိမာယွန်းရတဲ့ကာယကံစီကံမနောကံကိုတာဣတိရဂတိအကုသိုလ်အပေချိုးမဖြစ်အောင်တားမြင့်စောင့်ရှောက်တတ်ဤဣတိတို့ကြောင့်ကံတော့ကံတော့လို့ခေါ်သည်ကြည်တော့အမှန်ဖတ်တော့အတန်ပေါ့လေကံတော့ဖတ်တော့ကြောအဲဒီကြောတာဟာဝန်ချဝန်ခံနှုတ်တောင်းမှကံတော့ခေါ်ရသည် ကာယကနဲ့ဝစီကနဲ့မနောကနဲ့ပြုပြုမိပြောမိကြံမိတာကိုလောဘသီခမှာကြည်အေးပါနောင်တာမျိုးမဖြစ်စေရပါဘူးခွန်လောဘကျင်နာပါတိခမဆုံရင်လည်းမပြီးသေးဘူးနောင်ဒါမျိုးမဖြစ်စေရပါဘူးဟောဒီလိုအာယတိသံဝရနောင်အခါထိမ့်သိမ့်မှုစိတ်နဲ့ထားပြီးတော့မှတောင်းမာနာကိုကြော့တယ်လို့ခေါ်ပါတယ် အဲမင်းပေါ်ငါကိုနဲ့ပြမိတာမှားတယ်ကွာမင်းပေါ်နှုံနဲ့ပြောမိတာမှားတယ်ကွာမင်းပေါ်ငါစိတ်နဲ့ဒီလိုဒီလိုကြာမိတာမှားတယ်ဟေ့တကယ်ရင်အဲ့ဒါငါ့ကိုတိကောင်းကဘွေမယူနဲ့ခွန့်တော့ငါနောင်တာမျိုးမဖြစ်စေရဘူးအဲ့ဒီလိုနှုတ်နဲ့ပြောတာဟာကြော့တာနှုတ်နဲ့ပြောတာဟာကြော့တာပါဘုရားအေးဝန်ချဝန်ခံနှုတ်တောင်းမှကန်တော့ခေါ်ရတယ်အဲ့တော့ဒီကြော့တဲ့အခါမှာချို့က နေရသူကအရှင်းနေသူက ကြီးမားသူအရှင်းမြင့်သူကိုသာကတော့ကောင်းတယ်လို့ယူဆနေကြတယ်မဟုတ်ပါဘူးတရားလက်ထက်ကစပြီးတော့ပြောရရင်ယောက်ျားကလည်းအပြစ်ရှိရင်မိန်းမကိုကတော့ကောင်းတယ်လူကြီးကလည်းအပြစ်ရှိရင်လူငယ်ကိုကတော့ကောင်းတယ်ကုံကုံပြောလိုက်မယ်ဘုန်းကြီးကအပြစ်ရှိရင်လူကိုကတော့ကောင်းပါတယ်ကတော့ဒါလည်းဥချီတာဥချတာမဟုတ်ဘူး ဝန်ချတာဝန်ခံတာနှုတ်နဲ့တောင်းပါလားအဲ့တော့ဘုရားလက်ထက်တုန်းကကျောင်းဘုန်းကြီးဥတုဓမ္မပုရုဇဉ်ပေါ့ကျောင်းတကဥစိတ်တသူကအနာကအဲ့တော့ယဟန်တန်ခါဆိုရင်အမတမသူကကြီးညိုလေးစားတယ်ဒီနေ့ပေါ့လေရှင်သာရိပုတ္တရာရှင်မောက္ကလာလက်ဝဲရလက်ရရဘုရားကြီးညာလဲယုံဝဲလဲယုံ တန်ဃာတော်နှစ်ပါးဥဆောင်ပြီးတော့နောက်လိုက်ယဟန်နေများစွာကြွလာတော့ကျောက်တကာကအာဝရိယခยีကျိုးစုအာယုံသောနေစွာဖြောဤတင့်တော်ရာဒီဆက်ကတင့်တော်ရာဒီဆက်ကပြီးတော့တပည့်တော်ကျောင်းမှာတဲကိုနားနေတော်မူကြပါအဲ့လိုကျောင်းကိုပင့်သွားပြီးတော့နေရာထိုင်ခင်းပေးကဖြင့်ကျောင်းဖုန်ကြီးဥတုဓမ္မစီသွား ရောက်နိုင်ကြတော်ဗျာမနေ့ပြင်ကအာဂန္ဓုများနဲ့အတုတပည့်တော်အိမ်တို့ကြွ၍အာယုံသွမ်းဖုံးပေးတော်မူရန်ပင့်လျောက်ပါသည်ဗျာအဲ့တော့ကျောင်းဘုန်းကြီးဥသူရမကရွာကျော်ရွတ်တိုက်တယ်ဆိုသလိုပေါ့အောင်းမေဗရဏဖြစ်တဲ့ငါးကိုကြော်ပြီးတော့မှကျောင်းတကားကအာဂန္ဓုဒေအပေါ်မှာဥစားပေးမချိနှက်ဘူးဟော အေးအဲ့လိုမကျေနပ်ဘူးဆိုပြီးတော့မှမလွားဘူးกว่าတဲ့မင်းဟာဓမ္မဗျာရှင်ဗျာမကြွလဲအဲချမ်းသာတယ်လို့နေတော်မူပါဗျာအဲနဲ့မနဲ့ကြတော့ဟိုကသုံးဝဲတွေဘာတွေပြင်ထားတော့ကျောင်းဘုန်းကြီးဥသူရမတပိတ်ယူပြီးတော့သွားကျောင်းငါကတော့ဩငါဘုန်းကြီးတို့ပေါ်စိတ်ပြေသွားပြီတော့အောက်မေဝမ်းသာတာပေါ့အာရှင်မြတ်ကြွပေးရထိုင်မရကြွဘူးကမထိုင်ဘူးကဟောရှင်မြတ်ဘာလို့လာတာလဲ မင်းဆုံးမငါကြည့်ဘူးအာကြည့်တော့မူပါဗျာလူလေသေးမရှိဘူးအဲ့ဒီအပြင်ဘာဖြစ်တော့ဒီเจ้าလည်းကဆင်းရဲခြင်းကာလကနှမ်းပြစ်ကလေးတွေရောက်စားခဲ့ရအဲ့ဒီကမှတပိပိကြီးပွားလို့เจ้าဆောက်တဲ့เจ้าလည်းကဖြစ်လာတော့သူ့ဘဝမကျေနပ်တာနဲ့အေးစုံတော့စုံမရဲ့ကွာနှမ်းပြစ်ကလေးတခုပဲလိုတယ်ငယ်ချိုးငယ်နာပေါ်လိုက်တာပေါ့အေးအဲ့ဒါဟာဆဲတာပဲဗျာ လောကကမအေကိုင်းမီဖေးကိုင်းတုံးမှဆဲတာမဟုတ်ဘူးမသာမဟာရီမသာမဟာရီလို့ဘုန်းကြီးကပြောတာအချို့ကဆဲတယ်လို့ယူဆနေတာမဟုတ်ပါဘူးမသိမသာပေါ့အေးတဲ့မသိရဲ့အဲမသာမဖြစ်ခြင်းသိအောင်လို့အဲ့ဒါပြောတာကိုဖြူးချက်ရတော့ဆဲတယ်ဆဲတယ်တဲ့ဆိုတော့နှစ်ပြစ်ဖြစ်လိမ့်မယ်နော်ဘုန်းကြီးတော့မပါမရီလို့ပြောတာဘာဖြစ်တာလဲသိအောင်လို့မသိရင်မသာဖြစ်တယ် သိရင်မသာမဖြစ်ဘူးအဲ့ဒါကိုဆဲတဲ့ဆဲတဲ့နဲ့အယူလွဲတဲ့ငရဲမိစ္ဆာနဲ့ဒါပါတော့အခုငယ်ကျိုးငယ်နာကိုဖော်ပြတာအေးအဲ့ဒီမှာပြောရရင်ဆဲနည်းရတယ်ဆယ်မျိုးရှိတယ်လွတ်ဖို့ရတော်တော်ခရင်တယ်သိဗ္ဗအာဘာရလင်္ကိကံနဲ့ဟောသီလိတပါတိအကောသောဓာတိမောမတဝါရကသူရဲ့အတ္တပညာကိုပြောဆိုကြပါစို့ဆရာဝန်ကြီးရေရောင်းစားတာပဲဆိုတာလဲဆဲတာပဲဟုတ်လား အဲမိုးရည်တွေနဲ့ရော့ရော့ထိုးတာကိုရေရောက်သားတဲ့ဆိုတာသူ့အလုပ်ကိုဘုန်းကြီးတို့ကဒါပြက်ရည်ပြုတာဒါဆဲတာပဲသူ့ရဲ့အလုပ်ကိုင်းကိုဟုတ်မလားတို့တကားမတွေလည်းစားပြီးအိမ်တွေဘိတ်ခဝေဆိုတာဘာလို့ထားလဲဆဲတာပဲဘုန်းကြီးတွေအလကားနေတယ်လို့အောက်မိတယ်လာသားမှာဖင်ပါတာအလကားဖြစ်သွားမယ်အခုဆိုဘုန်းကြီးတို့နေတဲ့ဟာသွားသွားပြီးတော့ရှေးရတယ်သွားစားထုတ်ပြုပြမို့အဲ့ဒီရပြီးတဲ့အခါကျတော့ဩမြင့်မြတ်ထွန်းဆိုတဲ့ရေရင်ငါ လူတယောက်ပါကနဲ့ထိပြီးတော့သေလို့အန္တရာယ်ကင်းနေတယ်ဆိုလို့အဲ့ဒါဘုံမာသူဝနာမှာသွားပြီးတော့အန္တရာယ်ကင်းရောက်လဲရောက်ရောတခါလည်းပဲတောက်ကြောက်ငငါယူပြီးဒီပေါ်တက်လာရဟမ်ရားလို့တော့မကိုအားဘူးဒါများဒုလူတွေကတော့ပြင်းကြောင်းသွားဘုန်းကြီးကိုနေပါလားတဲ့အမေကိုယောက်ျားကိုမနိုင်တာနဲ့ဘုန်းကြီးနဲ့ကြိုင်မောက်ကိုသားကိုမနိုင်တော့မင်းပြီးသွားကြောင်းသွားသင်္ကန်းဟိုနေပါလားတဲ့အမေလေး အဲ့ဒါဆဲတာပဲဗျအဲကြိုက်ရှိပါစေအဲ့ဒါနဲ့ဥဒ္ဓမနာကဥဒ္ဓဓမ္မကမင်းဟာအကုန်လုံးတော့ပြည့်စုံမှရေးကွာနှမ်းရိပ်လေးတခုပဲလို့တယ်သူ့ရဲ့ငယ်ကျိုးငနာပေါ်လိုက်အဲ့တော့ကျောင်းငါဥစိတ်တကဘာပြောတယ်အရှင်မရပိဋကသုံးပုံဟောစရာတရားဒီလောက်ရှားသလားဒီနှမ်းရိပ်ကုန်မှအရှင်မရပြောတာအေးတဲ့မင်းတို့ငါမသားဘူးကွာတဲ့မင်းကြောက်လဲငါမနေဘူးကွာတဲ့ ဘေးသွားမှာတော့ဗျာဖရာကြည်သွားမယ်တပည့်တော်နဲ့အရှင်ဘုရားနဲ့ဖြစ်တဲ့အကြောင်းဘုရားကိုရှောက်ပြအောင်ရှောက်ပါစိတ်ချဒီအတွက်ငါသွားမှာတမန်ရှောက်ပြအောင်ရှောက်လိုက်ပါဗျာရောင်းငါကဒေါသဖြစ်လို့ပြောတာမဟုတ်ဘူးအမှန်တရားပြောတာသူကအနာကအနာကဆိုတာဒေါသမရှိတော့ဘူးအဲ့ဒါနဲ့ကျောင်းဘုန်းကြီးဥဒုမနသူသူဓမ္မတပိတ်လွယ်ပြီးတော့ဘုရားကျောင်းသွားအဝေးကြီးပဲမိုင်မောဟိုကြတော့ မြတ်စွာဘုရားသွားဥချတော့အကြောင်းချင်းရာတွေမေးတာတပည့်တော်ကျောင်းကရွာကျော်ရွတ်တိုက်ဖိအေးကျော်ပထွေးလွမ်းလို့တပည့်တော်သူ့ကျောင်းပြစ်ပြီးတော့ပြစ်ထားခဲ့တာဖေ။လာနာဖေ။ဟေးမင်းကအဲ့ဒီသာရိပုတ္တရာမောဂလန်တို့ကျွေးတဲ့အထဲမှာမင်းပိုက်စာတပြားပါသလားပါဘူးဖေ။ဟင်မင်းပိုက်စာတပြားမှမပါဘဲနဲ့ဒီပိုက်စာနဲ့သူ့လူတာမင်းကဘာမနာလုံးတို့ဖြစ်ရတာလဲ။အဲ့တော့ မင်းမှားတဲ့သွားကြောင်းတကာဥစိတ်တာကိုကြော့ချီဟာတကားလည်းသွားပြန်တယ်ဟိုရောက်တော့ကြောင်းတကာဤဥစိတ်တာဘုန်းကြီးပြောခဲ့တဲ့စကားတွေပွေမီယူနဲ့ကြည်နော်ကြည်ဘူးကိုတော့ဟိုကအဲ့ဒါနဲ့ပြန်လာဘယ်နဲ့လဲဟိကြောင်းတကာကခွင့်လို့ရင်တော့ခွင့်မလို့ဘူးတဲ့ဗျတခေါက်သွားကြည့်အောင်ကွာဟာဥဒုရမသွားပြန်တယ်ကျောင်းတကာကြီးကျေနပ်ပါကျေနိုင်မှုကိုတော့ ယန္တာဘယ်နဲ့တော့ကျေနပ်ရလားဟိမကျေနပ်ဘူးတဲ့ဖေ။အေးလာလာဥသောဘိဒီဥသူရမနဲ့အတူလိုက်သွား။ကျောင်းကဥစိတ်တကို ရှင်မယကပါဝင်ပြီးတော့ကျေနပ်အောင်ဝိုင်းဝန်းတောင်းမှလိုက်ပြီးတော့မှဒေသနာကြားလိုက်။အဲ့ဒါနဲ့ဥသူရမနဲ့ဥသောဘိတို့ဘုန်းကရွာသွားကျောင်းကကြီးကျေနပ်ပါ။ဥသောဘိတာကလည်းရသောဘိယကလည်းဒီလိုဒီလိုပြောလိုက်ပါတယ်တခါကြီးရဲ့မလိမ္မာတခါမှတမင်ခွန့်လို့ပါကျေနပ်ပါ။ ငကိုတည်းကတပည့်တော်ခွေမယူပါဘူးတဲ့ဒီကိုတော့ခေါင်းမှလွန်းလို့သူ့အဆွေမန်ကျိုးအောင်ဆိုတဲ့အနေနဲ့တပည့်တော်မကျေနပ်ဘူးပြောတာတပည့်တော်ကျေနပ်ခွင့်လွတ်ပါတယ်ဗျာသိခံပါတယ်ဗျာအဲ့ဒီကြတော့မှဥဒုရမယင်ကအလုံးကြီးကြလို့ဩငါပိုက်ဆံတပြားမှမပါပဲသူဆောက်တဲ့ကြောင်းငါကအချောင်းဝင်းနေသူပြည့်စည်သူလိုတာကိုငါကဖေးရမနာလုံးဝန်တို့စိတ်ကြောင့်ကြည်စား ဒီခရီးကိုအခောက်ခေါက်အခါဆိုငတ်မှာပင်မဆိုသွားရယဟန်တွေကကျင့်သုံးမှုလည်းမလုပ်နိုင်ဘူးဒေါသအာဃာတတွေနဲ့အမြဲတမ်းပူလောင်နေတော်ပြီနောက်ကြတော့သူတစ်ပါးကိုမနာလို့မရှုစိတ်ငါဘယ်တော့မှမဖြစ်တော့ဘူးလို့ဒုံဒုံချပြီးတော့မှအဲ့ဒီမှာဖြစ်ပေါ်တဲ့ယုံနာကိုရှုမှတ်တဲ့အခါဥဒုရမဟာယဟန္တာဖြစ်သွားတယ်ဗျာဒါကြောင့်အပြစ်ရှိရင်ဘုန်းကြီးကလည်း လူကိုခရော့ကောင်းပါတယ်ဒါဘုရားလက်ထက်ရဲ့ထင်ရှားတဲ့ပြရုပ်တစ်ခုပါယောက်ျားကလည်းမိန်းမကိုဘာတော့အင်းအပြစ်ရှိရင်လေးထက်ဩနဘွားမိန်းမရှိခိုးသွားမကြိုးဆိုပြီးတော့ကိုရွှေယောက်ျားကြီးကကတော့ချင်းနေတာနော်အပြစ်ရှိရင်ဆိုတာလေးထက်ဘယ်နဲ့ယောက်ျားလည်းမိန်းမကတော့တော့ကြအိမ်ပြရင်ကိုဟွာ တော့ဖြူစရာတော့ဟောလိုက်တယ်မဟုတ်လားကျုပ်ကိုကြော့ဆိုရင်ဒုက္ခအိခဏီနေမယားယထသတ်နေရအောင်အပြည့်ရှိရဲ့ကြော့ရတယ်လူကြီးကလူငယ်ကိုအပြည့်ရှိရဲ့ဟေးတန်ငယ်မင်းပေါ်ငါတို့ပြုခဲ့တာမားတယ်ကွာဒီလိုပြောခဲ့တာမားတယ်ကွာဒီလိုကြံခဲ့တာမားတယ်ကွာသိကံဟေးလို့တောင်းပါရင်အဲ့ဒါဘာလို့တာလဲအဲကြော့တာဒါကြောင့်အယုအသေး လက်အုံမိုး၍ရှ िख ိုးပူဇော်ဖူးမြော်မန္လျောကြော့ပါဤစကားခုနှလုံးသူတိပဲနဲ့သူပဲအဲ့တော့အယုတိဆိုတာကယုတိချင်း၅မျိုးယုတိချင်း၅မျိုးဆိုမေတ္တာရှိထားလေးစားမသွေးအမေတ္တာရှိထားလေးစားမသွေးလက်အုပ်ချီရမကင်းပြုပေလက်ကြောတင်းခြေလင်ပုတ်ပေဤငါဝါမကြယုတိလေတဲ့ဟော ဒါတွေကမေတ္တာဥစဉ်ကမေတ္တာမနောကမေတ္တာထားရဒါဆရာသမားလူကြီးမိဘတို့အပေါ်မှာသာသမီတပိငယ်ရွယ်သူများကဧကာယကမေတ္တာဆိုတာကိုယ်နဲ့ချမ်းသာအောင်သွားမယ်လာမယ်နေမယ်ထိုင်မယ်နေရဧတန်ရှင်းအောင်ตายအောင်ကောင်းမွန်အောင်ပြုလုပ်ပေးတာကိုယ်နဲ့ပြုပေးတာကာယကမေတ္တာအခုတရားမင်းဆိုရင်တရားတော်နဲ့လိုက်ဖက်အောင်ဆိုပြီးတော့စိတ်ကုန်နေပလေနေစပွဲတွေ ဆောင်ရောက်ပန်းနေနဲ့အဲ့ဒါလက်ပဲအောင်ပြုလို့ပေးတာကာယကမေတ္တာသမေတ္တာလေကာယကမေတ္တာပါဗျာအေးအဲ့ဒါအချင်းချင်းလာတရားနားသွားရအောင်ဥပုံဆောင်သွားရအောင်ကရဏဂုံသီလဆောက်ပြီးကြရအောင်ဘသူအလူဖိတ်တယ်မဟုတ်လားသွားရောက်သာဓုခေါ်ရအောင်လို့အဲဒီလိုတိုက်တွန်းနှိုးဆော်တာကိုဝစီကံမေတ္တာပြောဝစီကံမေတ္တာပါဗျာအေးစိတ်ကငါ လူမျိုးရဲ့ဘာသာရဲ့သာသနာရဲ့ရက်ွက်ရဲ့တိုင်းပြည်ရဲ့နိုင်ငံရဲ့ကောင်းကျိုးဘယ်လိုလုပ်ရင်ကောင်းမလဲလို့အကြံကြီးပြုတာပါလေမနောကံမေတ္တာဗျာအဲ့ဒါမေတ္တာရှစ်ထားတဲ့သုံးမျိုးတခုတည်းပေါင်းလေးစားမသွေတာဟောလေးလေးစားစားရှိရလေးလေးစားစားဆိုတာဘာလဲလို့ဆိုရင်ကွဲဆက်ထက်တဲ့ပစ္စည်းကိုင်ရင်တတိကြီးစွာမထားရလား အေးအဲ့ဒီလိုပဲတဲ့ဘုရားတရားသံဃာရှင်ရမိဘအနန္တ၅ပါးတို့အပေါ်မှာမိမိကတတိကြီးစွာနဲ့ထားရတယ်တဲ့ဟောအေးလာတဲ့အခါကာရခါကလေးညို့လို့ကောင်းကလေးညိမ့်လို့အဲ့ဒီလိုတဲ့ယူတင်မှုလက္ခဏာပါတာဒါကြောင့်မေတ္တာစေတလေးစားမသွေးလက်အုပ်ချီခြင်းဘုရားတရားနာယရဏသုံးပါးရှင်ရမိဘကြွလာတဲ့အခါမှာကိုကလက်ကကင်ထားတာမှတ်ထားတာမရှိရင်ဘာလို့ရမလဲ လက်အုပ်ခြိလိုက်ပါယဉ်ကျေးမှုတရုပ်ဂျပန်မြေသမီးစားပြောတာတောင်လက်အုပ်ခြိပြောတယ်အဲအဲ့ဒါဒုဗမာတွေကြီးမနေ့ကပြောခဲ့တယ်လို့ပေါ့ကိုယ့်ရာသူစီစဉ်ဂုံမင်းကိုမမောပြီးတော့တန်ဃာတော်ရှင်မြတ်တွေတွေ့တာတော့ရိုကြိုးခြင်းလက်အုပ်ချခြင်းမပြုနိုင်ဘူးဒါကြောင့်ဆရာကောင်းတယ်နော်ဂိုင်းနာလက်အုပ်ချခြင်းမကင်းပြုပေလက်ကတော့တင်းတဲ့ဟောတပတ်ကလေးကို ညာဘက်ခြိုက်အောက်ကနေပြီးဘယ်ဘက်မကုန်းပေါ်မှာတင်လိုက်တာကိုလက်ကတော့တင်ပါလေအေးအဲ့ဒါတချို့ကဘယ်သာတင်ကြတော့ဘယ်ဘက်ခြိုက်အောက်ကညာဘက်ပေါ်တင်ရတယ်လုံးဝမလုပ်ရဘုန်းကြီးတို့ယဟန်သာမတိလားရှင်ဟာဘယ်သာညာသာရှိဒါပေမဲ့သင်္ကန်းကသင်္ကန်းယုံတဲ့အခါရှိသေးရဘဘပကုံးပေါ်မှာသင်္ကန်းနှစ်ဆဆုံပြီးတော့ယုံတင်ရတဲ့သင်္ကန်းနှစ်ဆရိုးရိုးလက်ကတော့တင်ရအမျိုးသမီးများလည်း ညာဘက်ခြံရောက်ကနေဘယ်ဘက်ပခုံးပေါ်မှာတပတ်နှစ်ဆဆုံးတင်ရတယ်ဟုတ်ပလားအဲ့ဒါလက်ကတော့တင်တယ်ကတော့ထိုးတဲ့နေရာကြီးဒါပဲတည့်ရဖြစ်စေစက်ကူဖြစ်စေဒါကတော့ထိုးတာမဟုတ်လားအေးဒါပဲလက်မင်းကိုထားပြီးညာဘက်ခြံရောက်ကနေဘယ်ဘက်ပခုံးပေါ်ဟလားအဝတ်နှစ်ဆတင်လိုက်တာအဲ့ဒါလက်ကတော့တင်တယ်ဗျဟောအဲရှိခင်နဲ့အခုခေတ်တော့လက်ကတော့တင်ကလည်းပြောင်းသွား ခြေတော်ကအဲ့ဒီလက်ကတော့တင်းတယ်ဆိုတဲ့အဝတ်ကအထက်အောက်ရှက်ကြောက်ဘုံဘုံကာဝယ်နိုင်တယ်ပတာစာရီလေးအာဝလိစလင်းနဲ့ဘုရားရဲ့တရားပွဲရောက်လာတော့တတိမ်ပိလဘပဂိနီနမတတိထားလောဘုရားနဲ့အရွယ်ညင်းမတိမ်မတိမ်မတိမ်မရင်ဖြစ်လို့နမတတိထားလောအဲ့ဒီဘုရားရဲ့ချိုးကြီးအေးမြတဲ့မေတ္တာသံ ဟောပဒသာရီရဲ့နားလေးကတကူလုံးစိတ်ဝင်သွားတော့မှဟာအယူတွေပျောက်သွားအယူပျောက်သွားပြီဗဂရီပုံမှန်အကောင်းစိတ်ဖြစ်လာတဲ့အခါခန္ဓာကိုကြည့်လိုက်တော့ဝိလိစရိရှက်လိုက်တာအဲဒီကြမှာအခုလို့တရားနာနေတဲ့ပြိတ္တတွေကခုနကအပေါ်ယုံဟိုကလေးချွတ်ပြီးတော့ပြစ်ပေးလိုက်အဲ့ဒါကိုပတာသာရီအထက်အောင်ရှက်ကြဖုံးလာပြီးဟောဒီပြိတ္တထက်ကနေဘုရားတည်လာခင်ဗျားတို့တပတ်ကလေးပေးကြည့်တာ ပုံစံပဲပြပြရသေးတော့အထက်လည်းဖုံးလို့မလုံးအောက်လည်းမရှိတော့ဘယ်လုံးမှာတော့ခုကသင်္ကေတအလှသဘောလောက်ပဲရှိအမှန်ကအထက်ခန္ဓာကိုအောက်ပိုင်းခန္ဓာကိုလူကြီးသူမဆရာမိဘထားသွားတဲ့အခါအပိုးသေးကြီးအခြေကျကျသီလရှင်ကိုယုံလို့ရှိရဓမ္မအထက်အောက်ဖုံးလွှမ်းနိုင်မှာပေါ့အခုတော့စဉ်းစားပဲကြည့်ကြရောဒီခေတ်ကတော့အလှကလေးတွေတော့ တချို့ဓမ္မစကြာမျိုးသမီးတွေကြတော့တပကလေးကလဝါလောက်ရှိတယ်အဲ့ဒါလေးကိုလိမ်ပြီးပတ်လိုက်တော့လိမ်ပတ်ဖုံးတာမဟုတ်ဖော်ပြတယ်လို့ဖြစ်ရနေတာအဲ့ဒါလေအေးအလှဘက်ကသိဥစားပင်လို့တော့တကယ်သဘာဝဓမ္မလျှော့နေသွားတတ်တယ်ဗျာမှန်ရလားအဲကိုရော်ရီယာတပည့်တို့တပည့်ပါလာတော့ဖိမောင်းနေကိုရော်တကားတွေတပည့်မပါတော့ဘယ်နဲ့တော့တပည့်မပါတော့ယူသိမှုအင်္ဂါတစ်ခုချုပ်သွားတာပေါ့ ဒါပဲဟုတ်ပလားအဲ့တော့ဘုရားပန်းတော်စီတော်အာကတ်တယ်အင်္ဂါတော်ဆုံးရတယ်ဓမ္မကလေးတင်းတင်းသွားကြဒါယုတင်မှုအင်္ဂါတွေကကုသိုလ်တစ်ခုတိုးတဲ့မှန်ရလားအေးအဲ့ဒါလေးတွေလည်းအထူးကြီးသိကြဒါကြောင့်မေတ္တာจิตာလိသာမသွေလဥချီယမကင်းပြီပဲလက်ကြောတင်ခြေလင်ပုတ်ပြီတဲ့ဟောရသမားလူကြီးသူမှလာတဲ့အခါခြေပုတ်တော့ဆိုအင်ကြီးကြီးနဲ့ပုတ်လို့တင့်တော်ပါမှာ လုံကြီးနဲ့ပုတ်တော့ရောအဲမသိတော့အဲ့တော့အပိုးစပရတစ်ဖက်နဲ့ပုတ်တော့ကိုယ့်ရဲ့ဖုံးလွှမ်းမှုဆိုတဲ့ဟိရိဥဒ္ဒပလည်းမပြည့်စည်ဘူးတာဝန်လည်းခြေသွားတယ်ဖုတ်လို့လျှော်လို့လည်းလွယ်တယ်ဗျာရှင်းမလားအခုခေတ်ယောဂီတွေယောဂီကတော့လက်တော်ဝါလောက်တစ်ပတ်ကလေးတခါတည်းဆလင်းမဲ့တဲ့ထဲသာဟိုကြမ်းမှအဲ့ဒါလေးပြောရင်မဘူးစောခင်ရဲ့ဟုတ်မလားအလားပြကရိယာလောက်ပဲရှိတော့တယ်အဲ့ဒါယုတ်သေးလား ဟုတ်လားလက်အုပ်မိုး၍တဲ့ဟောမိုးဆိုတော့အောက်မှာလားအပေါ်မှာလားအပေါ်မှာပါအေးဒီနေ့ချိန်နောက်ကဥချတော့မယ်ဆိုနဘူးဆန်စားဒီလက်ကိုချပြီးတော့အောက်ကိုချတယ်ချတယ်ချတယ်ဟောဒါလက်အုပ်ကရပုတင်စလိကရလက်ပုတင်စလိကအထုပ်လက်ထုပ်လက်အုပ်ဒါပဲအဝိတော်အမျိုးသားတွေကလက်ကြားမေးထုအမျိုးသမီးတွေကလက်ပြားမေးထုသူမချနာမီဆုံးနာ အမလီရိုးရကမှန်ပါကြာနေတာအလှပဲဥတည်နေကြတယ်နော်အဲ့တော့လက်အုပ်ဗျာလက်ကိုအုပ်တယ်ကရပုတင်စလီတဲ့ပန်းတပွဲအုပ်အုပ်ချွန်ချွန်ကလေးမှန်ရလားဘုန်းကြီးမဲတုံးတာလက်ကြီးတော့မလာဘူးလားလာတယ်အဲလက်အုပ်ချီမို့ဟုတ်လားဒါကြောင့်အယောသက်လက်အုပ်မောရွယ်ရှိခို့ ဆရာသမားလူကြီးပြမထာမှာရှိတဲ့ဒီဓမ္မတွေပညာကိုခိုးအတုယူကျင့်တို့ဆရာဘယ်လိုနေဘယ်လိုပြောဘယ်လိုတိုင်းဘယ်လိုစားဘယ်လိုသွားဒုမိကဘယ်လိုပြောဘယ်လိုနေဘယ်လိုတိုင်းဘယ်လိုသွားဘယ်လိုစားဒါကိုအတုယူကျင့်သုံးတာကိုရှိခိုးဆရာမိသားဒီသာနာမှာရှိတဲ့ဒီဓမ္မတွေပညာကိုခိုးအတုယူပြီးတော့ကျင့်တာဒါတစ်ချက်နောက်တစ်ချက်ရှိခိုးခြင်းကထိုင်ရွေးရှိခိုးခြင်းဝှေ့ရွေးရှိခိုးခြင်းရပ်ရွေးရှိခိုးခြင်းသုံးမျိုး နေရာတိုင်းသတ်မြတ်ကြည်လင်တဲ့အခါထိုင်ပြီးတော့ပြားပြားကိုတီချင်း၅မျိုးနဲ့ရှစ်ခွက်လိုက်နေရာတိုင်းကမလုံလောက်ဘူးသိကြတဲ့ထိုင်ရဲ့လက်အုပ်ချလိုက်မတရရဲ့လက်အုပ်ချလိုက်ဒါကိုအယုသေလက်အမွေရှိကိုပူဇော်ပူဇော်တာက2မျိုးဘယ်နှမျိုးလဲ2မျိုးပါဗျာပစ္စယပူဇာဓမ္မပူဇာသင်္ဃဆွမ်းကြောင်းခြေပန်းရှိချမ်း သွမ်းဘောခြင်းလာတိလူစရာပစ္စည်းနဲ့လူတာကိုပစ္စည်းနဲ့ပူဇော်တာပစ္စယပူဇာသို့မဟုတ်အာမိတပူဇာပြောဒီဆရာသမားဆုံးမအတိုင်းတရဏဂုံသီလခိုင်းယူပြီးတော့သမထဝိပဿနာတွေပွားများကိုဓမ္မပူဇာပြောအဲ့တော့ပစ္စည်းနဲ့ပူဇော်တာရဲ့တရားနဲ့ပူဇော်တာရဲ့နှမျိုးဘယ်အခါသာမထင် အဲတရားနဲ့ပူဇော်တာသာမထင်တရဏဂုံသီလလုံအောင်ထိန်ညသဗ္ဗိဓဝေဥပုသီလမပြတ်တည်နဲ့ဝါရင်းဝါပရှိပါသီလဥပုမပြတ်တည်နဲ့ပြက်ရင်ဘုံကြီးရဲ့အရာတွေကူပါစေဒါမှအေးမှာပဲနော်မွေရာလို့ကိုယ်ဝါဒတွေကဘာလဲဟင်ငါးမျက်စိတာကြလို့ဟိုနာအဖုဒီနာအဖုနဲ့လေအဲကြောင့်ဘုန်းကြီးတို့ကဟိုလင်္ကာလေးတစ်ခုတော့ရေးတာရာဘုံတော်မင်းသားကြီး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 ကြောက်ကစီရတဲ့ရောတကားစီ9000ခွဲတာစိတ်တာဖောက်တာဖြက်တာရှေးဘဝကလက်အိတ်ခနဲ့ဆလင်ကဟုတ်မလားပေးရရတာအာရှတော်ဝင်ရှားပါစေတည်းပေါ့ဟုတ်လားအဲ့ဒါဘုန်းကြီးတို့ကကြောက်ကယောဂနိုင်ငံညာကိုယ်အမှ3400တဲ့မြန်မာငွေ အဲ့ဒါကတော့မရလူကြတာကိုကြော်တော့ကြော်ပြီလို့ထင်ပါတယ်စင်းရင်တော့မကြည့်ရသေးပါဘူးဒါပေမဲ့အခုအာရှတော်ဝင်နဲ့တွေးစစ်တာပေးရတာ390ကုန်းတယ်ဒီမှာ340ကုန်းနဲ့စင်ကာပူကိုအပြန်လာလူမဲ့လူရဲ့အဲသွေးနဲ့ဘုန်းကြီးတို့ဆဲတွေပါတွေတော်မလို့จิตတာ330 90ကုန်းပြီတောင်တောင်ပြက်တက်တက်ဗျာဟုတ်လားဒါကြောင့်ဈေးတိုင်းကားဈေးတွေဟာဒိတ်တင်လွန်လို့အောက်ကုန်ပြီ အနှလုံးသွားအောင်ကြောက်ကသွားအောင်တော့ကြာဟိုစီကောင်တော့အဆုတ်သွားအောင်နဲ့သွားသွားဓမ္မရင်ဟာဘာမှဣတိတိစစ်ဖန်ချက်မဟုတ်ဘူးဟိုကလို့မရဘူးမရဘူးထားရထားရရောပါဗျာတော့ဒီသေးဒီသေးယူသွားတော့ဝယ်ပြီးကိုရှိတဲ့ရောက်ဟာဓမ္မရင်ဘာလို့လုံးလုံးလုံးကိုကလုတ်ခဲ့ပြီဟာမရဘူးမရဘူးလုံးလုံးဆိုပြီးတော့အာလို့ပြန်ဒီစီဝယ်ဝယ်ပြန်ရောဟုတ်လားဒီစီတွေကခင်မမှုဒါအောက်သွားပြီနဲ့ဈေးတိုက်ကဈေးတွေဟာဒိတ်တယ်လွန်လို့အောက်ကုန်ပြီ ငွေငွေတွေမွဲကုန်ပြီငွေငွေတွေမွဲကုန်ပြီနောက်ဆုံးတကူတော်မေ့ခြင်းသည်ပြောက်အောင်ကူမဲ့ဆရာနာမီနော်ဟာပါတိညာလည်းမပြောနဲ့လာကားပေါ်တက်ဒါလို့လုံးမဲ့ဒါစားစားမယ်ပြောက်ရင်ငွေတို့ပိုက်ဆင်းသွားမပြောက်ရင်တော့ကတုံးတုံးမယ်ကြိုက်တဲ့လူလာခဲ့ဟုတ်မလားအခုဒီရာထုတ်မယ်ဒါကြတဲ့နဲတာတွေမဟုတ်ဘူးခေါင်းဆိုလဲ ကြောလဲမေတုမနာကြောမှာတန်ရာတွေနဲ့အခုနောက်မယားလေးယူထားရတယ်ဟုတ်တယ်လေကြောခုတ်ကလေးကနောက်မယားပဲဟမ်အဲအဲအဲဖြူเสียတော့အခုနောက်မယားယူထားတယ်လို့အရာတည်းပြောလိုက်ပါကိုင်းတော်ပြီတော်ပြီစမ်းပြီလို့ပြောတာနဲ့ဘယ်ရောက်ကုန်မှမသေးတော့ဘူး အယုအသေးလောက်မွေရှ िख ောပူဇော်တဲ့ပစ္စည်းနဲ့ပူဇော်တာရဲ့တရားနဲ့ပူဇော်တာနှမျိုးတဲ့အဲ့ဒီနှမျိုးမှာတရားနဲ့ပူဇော်တာကမြတ်တယ်ပစ္စည်းနဲ့ပူဇော်တာကပူဇော်ခြင်း အတုမှန်ရလားနာခောဣတဝတ္တအာနန္ဒတရာဂတံကရုံကရောတိမာနိတိပုဇေတိပါစီယတိ ပရမယပူဇာယယောကောတိဘိက္ခုဝါဘိက္ခုနီဝါဥပဒကောဝါဥပတိကာဝါဓမ္မနုဓမ္မပရိပန္နောဝိဟရတိသောဝမံပရမယအမှုစေတိဘုရားပြိဋိဘသံဃာနီအာတကားတဲ့နတ်တွေကလည်းပဲဘုရားရဲ့တသက်လျာနောက်ဆုံးဘဝလူတွေကလည်းပဲဘုရားရဲ့သက်ရှိနောက်ဆုံးဆိုပြီးတော့အမြတ်ဆုံးပန်းနေပါလေအကောင်းဆုံးနဲ့ပူဇော်ကြ အဲ့ဒီမှာတဲ့နတ်တွေကပူဇော်တာတောင်ဆက်ကြောင်လာက မြောက်ဆက်ကြောင်လာဒီပန်းကုန်းကြီးနဲ့နတ်တွေကုန်းတဲ့ပန်းအနည်း80ကျော်ကုန်းတဲ့ပန်းဘုရားအလောင်းတော်တန်ဒီခရိယသာကုန်းတာပရိနိဗ္ဗာန်သာမပဲဒီဘုရားအတွက်လောက်တာမဟုတ်တာပူဇော်ရတဲ့ပန်းကုန်းကြီးကတော့မပြီးသေးဘူးအဲ့တော့ကြည်ကျဲတဲ့မန္တရဝစသည်နတ်ပန်းနေတဲ့ပူဇော်တော့ရှင်အာနန္ဒာကဝန်ပါအမရိဗျာမြတ်စွာဘုရားဘုန်းတော်ကံတော်တပါတော်ကြီးလိုက် နတ်တွေကစားပြီးတော့အေးတခါလေကောင်းနေညွတ်မြဆိုပြီးတော့ပူဇော်လိုက်ကြတာဗျာအဲတော့ဘုရားကနာခောဣတဝတ္တအာနန္ဒတထာဂတံတကရောတိကရုံကရောတိမာနိတိပုဇေတိပသိယတိပရမယပူဇာယဒီဝအာနန္ဒဝုံမပါနဲ့ကွယ်အဲဒီလိုပန်းစားပြီးအလီလီတို့ဖြင့်ပြည့်စည်တို့ဖြင့်ပူဇော်တာကို နာသကရောတိငါအယုသိပြုတယ်လို့လက်မခံဘူးတဲ့ဟောကရုံကရောတိအလေးမြပြုတယ်လို့နာငါလက်မခံဘူးတဲ့ဟောပူဇံကရောနာပူဇံကရောတိပူဇော်တယ်လို့ငါမယူဆဘူးတကယ်တော့ဒုဗိယပွင့်လာတာအိုနာသိကင်းမို့အဲ့ဒါငါတတိပဒဝိပဿနာတရားချင့်မှသာလင်အိုနာသိကင်းနိုင်တယ်ဒါကြောင့်ယောဘိက္ခုဝအကျင်ဟယောက်ျားသည်၎င်း ယာဘိကုဏီဝါခြင်းဟံမိမသည်၎င်းယောဥပသကောဝါခြင်းမျိုးသားယောက်ျားသည်၎င်းယာဥပတိကဝါခြင်းမျိုးသမီးမိမသည်၎င်းဓမ္မာနုဓမ္မပฏิပါနောမရိဒာမူလေတာနိဗ္ဗာန်ဆိုတဲ့လောကုတ္တရာတရားကိုပါကိုရစေနိုင်သောတတိဝတဝိပဿနာကျင့်ကိုကျင့်နေဟောဒီဖြစ်၏သောဝအဲ့ဒီလိုပုဂ္ဂိုလ်ဒီသားလည်းမာငါပဲရာကို ပရမအရာအမြင့်မြတ်ဆုံးသောဝါအချွတ်တွအမွန်တွအထွတ်အထိပ်ဆုံးသောပူဇာယပူဇော်ခြင်းဖြင့်ပူဇေတိနာမကောင်းစွာမသွေပူဇော်သည်မိပါပေတည်းေးအဲ့ဒါဘုရားပြိဋိဘံဝင်စံကံဤနတ်များကအသက်ထင်ရှား နောက်ဆုံးပူဇော်တဲ့ဝရီမှာရှင်အနန္ဒာလျှောက်ထားလို့ဘုရားကပြောလိုက်တာမှန်ရလားမှန်ပါပါဘုရားအေးအဲ့ဒါဘာလဲဆိုတော့ပရိသတ်ရေနိဗ္ဗာန်ပြည်ကြီးစံနိမြရှင်နာမြကောရောပူဇော်တာမြင်ပစ္စည်းဖြစ်သောပူဇော်မထင်ငါတရားမှသားခြင်းကြံလင်းဤနီးသောပူဇော်အစစ်ပင်တဲ့ဟောကရဏဂုံဒီလာတွေ လုံခြုံအောင်ခိုင်မြဲအောင်တာလို့သမထဝိပဿနာခန္ဓာညာဆိုင်ပေါ်ကမူရာကို ရှုမှတ်တဲ့တရားနဲ့ပူဇော်တာကိုဖယားမြတ်လို့တော်မူတယ်။မှန်ရဲ့လား။မှန်ပါပါဘုရား။ဟုတ်တာပေါ့။မယေရရှင်မိကဘုရားအတွက်ဘာလို့မှာသူ့အတွက်သုံးကြတော့မှန်ရဲ့လား။မှန်ပါပါတကယ်လို့အတ္တကဒကာရမကြီးဩနာတိလွတ်ဖို့ရလိုအပ်တယ်။အဲဒီဩနာတိလွတ်နိုင်တဲ့ သတိပဋ္ဌာဝိပဿနာတရားကိုကျင့်ပါမှဘုရားပွင့်ရချိုးနတ်မယ်ဘုရားအဘောကျေးဇူးသိရာရောက်ပါမယ်။ကံမင်းကတော့ဥပ္ပလာတနင်္ဂနွေလာမာဂရီကကမ္မထာနာသတိရဆရာတော်ကြီးပင်ပြီးတော့တရားဓမ္မတွေထိုင်ကြတယ်အာထုတ်ကြတယ်လို့ကြားရသဖြင့်ဘုန်းကြီးတို့များစွာမှအတက်မိပါတယ်။မနေ့ကပြောသလိုလောကီဆိုတဲ့ဟုတ်လား အဲအဲ့ဒီရဲ့ဈာထဲမှာဘုန်းကြီးတို့ရဲ့တရားဟာရှစ်မိစနံပဲမြင့်မတောင်ဈီးကြီးနဲ့ပြစ်ပြီးကျူရိုးနဲ့ထိုးတယ်လို့ဖြစ်မှလားလို့အားငယ်မိကံမြင့်ပရိသတ်ကအဲ့ဒီလိုဝိပဿနာတရားဓမ္မတွေအထုတ်နေပြီလို့ကြားရတဲ့ပြင်ဘုန်းကြီးတို့အတက်ရှင်လည်းမိပါတယ်ချက်လောက်ကြမပြတ်ပါစေနဲ့တိုးရွတိုးရွလည်းတဝုနဲ့တဝုတိမ်တွင်းမှာဆွဲဆောင်မှာပူပေါင်းမှာမှန်ရလားမှန်ပါဗျာတိုင်းတော်ပြီဗျာ ဒါကြောင့်ဆုံးမနာယုလူဓမ္မပူဇော်ခေါ်ရသည်တရားဖြစ်နာပူဇော်တာလွန်စွာမြတ်ဆုံးမည်အယောသေလဥမဝေရှိကောပူဇော်ခုမျောတဲ့ဟောဖုဖရာရဲ့ပုံတော်ကိုစုစိုက်သိကြစွာကြည်ရသည်မျောသောပုံတော်ရဲ့အ내ဒိဗ္ဗေကိုမျောရသည် အဲ့တော့ပုံတော်ကိုဖူးကုန်လူကိုမျောဤနဖောဖူးမျောခေါ်ရသည်တဲ့အဲ့တော့တို့ဖုရားရှင်တို့တော်များအရိကအဖြစ်တော့တို့ထိုင်တဲ့အခါမှာလက်ထားဘုံ6မျိုးရှိတယ်လက်ထားဘုံ6မျိုးရှိတယ်အဲ့ဒါကိုမုဒ္ဒရာတဲ့ပါဠိလိုမုဒ္ဒရာမြန်မာလိုကပုံစံ ဒါကခုကဘုရားဘူးသွားနေရဲ့ဆိုဘုရားကိုသိချာချာကြည့်ခဲ့လားသိချာကြည့်တာနော်အေးအဲ့ဒါမှလက်ထာနိဗ္ဗာန်မျိုးတဲ့6မျိုးဗျာမြေကိုထိထာတရားဆက်ကြဇာတော်ဝင်စားဘေးများကင်းကွာတတဝါမြသနာညာတာသုတော်ပေမှယေမှုတရာတဲ့အကျမ်းစာပေါ့မှုတရာဘုရားရဲ့ထိုင်တဲ့ပုံစံဘာနာမျိုးဟုတ်ပါပါ မြေကိုထိထားတဲ့ဟောအဲ့ဒါဘောရိယောလို့ခေါ်တာပေါ့ဘုရားများရင်ဘုရားတင်မရင်ကိုထိုင်ဘယ်လက်ကရင်ဝင်ညမှာထားညာဘက်ကညာဒီဘောကဖြတ်သားပြီးတော့မြေကိုထိထားကိုပူမိဖတ်တာမုဒရာဒါဘောရိယောအလေးပြန်နှမျိုးရှိတယ်ဒါတော့မြေကိုထိထားဒါမူမိဖတ်တာမုဒရာ ဘူမိကမေဖသကထိမုဒရာကပုံစံမြေကို ထိထားတဲ့ပုံစံမြေကိုတရားဆက်ကြအလုံးပြည့်တဲ့အတိုင်းဘာဆက်ကြဟောတာလဲဓမ္မဆက်ကြတရားဟောတာမေတိမပฏิပဒါအလယ်လန်းကိုလိုက်ပါအဲ့ဒါမလားကာမတုကာလိကနိယောဂကာမဂုဏ်ခံစားမနေနဲ့အတ္တကိလမတာနိယောဂဧတုကုံရေငုတ်တုံခုံစေခမိလုံဆိုတဲ့ အကျင့်စရမျိုးကလည်းပဲကိုပင်မယုံမဲ့ဖတ်တင်တဲ့အဲ့တော့အဲသမာဝါဒသမာကမသမာဇီဝအမဝါယမသမာတိသမာသမာဓိအမတိတိသမာသင်္ကပ္ပမဲ့ရှင်ရှိပါအကျင့်တရားလမ်းစဉ်ကိုကျင့်ပါအဲ့ဒါဓမ္မစက္ကမုဒ္ဒရာဓမ္မစက္ကတရားဟောတဲ့ပုံစံနော်မျိုးချိတတရားစက္ကဇာနောဝင်သာတဲ့ဇာနောဝင်သာ ဒေမလင်ခွေခိုင်းရင်ပြီးတော့မျက်လုံးတော်မိတ်ထားတယ်တရားအထုတ်တဲ့ပုံစံကိုဇာနာမှုဒရာသံတော်ဝင်စားတဲ့ပုံစံနဲ့ဟောပေးမြကင်ကွာအဘယဒါနာမှုဒရာမြတ်စွာဘုရားလက်ဝါကာထဘုရားတရားတန်ခါကိုယုံကြည်ပါငါးပါးသီလလုံးကျုံပါသင်တို့တော်တွေဆုံးနာတစ်စိမြေဝမေသာဘလူအစိမ့်တဲ့ဘေးအန္တရာယ်ကင်းပါလိမ့်မယ်လက်ဝါကာထရာ အဘယဒါနမုဒရာဖေးမဲ့ပေးတဲ့ပုံစံဟုတ်ပလားမြေကိုတိထတရားချက်ချသနောဝင်စားဘေးများကင်းကွာတဲ့တတဝါများသနာညာတာဘုရားကယင်မတ်တော်ကလက်ဝါဥတ်တော်မူထားတာဟောမောလမြဲစသည်မှာရှိပါတယ်ဘိတ်ဘုန်းကြီးတို့ရှိပါတယ်မှန်လားမှန်ပါပါယင်မတ်မှာလက်ဝါဥတ်တော်ဒီတတဝါအိုနာသေးလေ ငါဘယ်လိုလွတ်ရမလွတ်အောင်လုပ်ရမလဲကိမေကိနဒိနေနာပုရိနေနာသာမဒတိနာသာဝိညုတမဘုံနေတဝနာသနာရိသနာရိဝကငါတယောက်တည်းဒီနိဗ္ဗာန်ဆိုကြွတန်းဝင်နေပြင်ဘာအကျိုးရှိမှလဲငါရဲ့စွာမကနဲ့ညီစွာလေးတိကျေကဘာတသိပါရမီတွေဖြည့်သဗ္ဗညုတညာရလို့တတ္တဝါတွေကိုတိမ့်တော့တာရိယမုတ်တော်မောချရာမုတ်တော်ဘောရိယာ ငါသိတယ်လို့သိရမယ်ငါအောင်တယ်လို့အောင်ရမယ်ငါမြတ်တယ်လို့မြတ်အောင်လုံးမတော်မယ်ဆိုပြီးတော့မှရင်မကိုလောဟာတော်ဥဒ္ဓရာကမဟာကရုဏာမုဒရာတနာချင်းဖြစ်တာအေးဒါကြောင့်ဒီနေရာအကျယ်ကျယ်ပြောရင်အများကြီးလူဝဗုဒ္ဓနာတိတိယမတ္တိဒေဝိနာတိတိယကာမေညွတံပိယမေရှံတတမဧတိအရာသဟံတဲ့ ဝိသဒရာမင်းကြီးဘုရားမှာကာနာစိန်ဈာန်ဒီတာမီနေရောက်တို့လူခဲ့မာရီဒေဝီမိဖုရားကြီးသူစကားပုံနာလက်ကမချစ်မနစ်သက်လို့လားချစ်တာပေါ့သမှုရနဲ့ကဒါပေမဲ့သာမညုတံပိယမေရှံမေရှံဝိသတရာဆိုတဲ့ငါအလောင်းတော်ဤစိတ်တံစိတ်ပြီးသာမညုတံတတဝရီကဲနိုင်နဲ့သဗ္ဗညုတညာကိုပိယပို့ရချစ်တယ် သာသမီဇနီးမရတဲ့တတ္တဝါအများစုကိုပုတ်ပြီးတော့ချစ်တယ်သတ္တမတို့ကြောင့်တေတို့ဇနီးမရသမိသားတို့ကိုအာငါသည်အတာအသိသူစကားပုံနာလဲဝါကွက်၍ဆုံးလွန်လိုက်ပါပေ၏ကြည်လားဟိုဘက်ကမာတိဒေဝီသာတော်လေးဇာလီသမီးတော်ကာနာစိတ်ဒီဘက်ကတတ္တဝါချိန်ဝင်ရတင်လိုက်တဲ့အခါမှာတတ္တဝါတွေအပဲအလေးတာတယ်ဗျာဒါကြောင့်ရှင်းလာသွားသောတန်နဲ့သမီး အေးဇနီးမယားတွေကိုစွန့်လွတ်ပြီးတော့မှလေးတင်ကျဲပါရမီတော်တွေဖြစ်ကျင်တာအဲ့ဒီဂုဏ်ကျေးဇူးတွေထောက်ထောက်ပြီးတော့ဘုရားပေါ်ပို့၍ယူသေးကြမြတ်လို့ကြမှန်ရလားမှန်ပါပါအဲ့ဒါတချို့လူတွေကဘုရားကတကူကောင်းကြံတာပါတဲ့သူ့လွတ်လာရေးအတွက်သားမယားတွေကိုတကားတည်းသွန့်မိတာမဟုတ်ဘူးပြိတ္တာဒါကွန်မြူနတီတွေ့တာတကယ်တော့ကဒီသတ္တဝါတွေကိုကယ်နိုင်တာသမိတ္တညာရမှာကယ်နိုင်တယ် အဲ့ဒီတဏှိဒါညာအရေးအနည်းကစွန့်ခြင်းကြီးဘယ်နှပါပါလေပါလေဒနာပရိစာကဥစ္စာစီပွားဆိုင်စပါဟာလားယရနာရွှေငွေဆိုင်စပါဥစ္စာဒီမနေရကဲညုံရှင်ပြီးကျွဲနွားတော့ဟုတ်မလားပြီးတော့ဘာပါလေပုဒ္ဒပရိစာကသာသမီကိုဆွန့်လွတ်နိုင်ရမယ်ပရိယပရိစာကမယားကိုအင်္ဂါပရိစာကခန္ဓာကိုအင်္ဂါခြေလက်ကို ជីវិတာပရိတာကနောက်ဆုံးအသက်ကိုလည်းအဲ့ဒီ၅မျိုးနဲ့ရင်းဒီမှတတ္တဝါတွေကဲနိုင်တဲ့တပိညုတဉာဏ်ငါရမှာအဲ့တော့ဘုရားကတပူကုံဆိုတဲ့အနေနဲ့လောက်တာမဟုတ်ဘူးရှေးဥစွာတတ္တဝါတွေဘက်ကိုအာပြုပြီးတော့ဇနီးမယားသမီးသားတွေဆွန်းလို့တပိညုတဉာဏ်ကြီးရပြီဆိုတော့အဲ့ဒီဇနီးမယားသမီးသားတွေကိုပြန်ပြီးတော့ကဲနိုင်တော့သည်တဖတ်ကြော်ကလေးတော့ ဒီတိုင်းဒါရိုက်ဆိုရင်ဘုရားကစိတ်ငါရဲ့ပုဂ္ဂိုလ်တကူအောင်ဆန်းတဲ့ပုဂ္ဂိုလ်လို့ထင်ရှားရကြီးတာမန်လူစိတ်တော့မကွန်းလို့ခုနကကွန်မြူနီတွေးတွေးတာပေါ့ကိုသားမယားကြီးပြည့်တယ်ဆိုတာတကူအောင်ဆန်းတယ်လို့ပြောတာမှန်ရလားဒါကြောင့်ပြည့်စည်အမြအစွန်ညာလူပြာမုံလို့လေလားအစဉ်ကြဝေပါ မုံလို့ဟုတ်ဘူးအထုနိဗ္ဗာန်တဲ့ဗျာဟော ဒီသားမယားကြီးမုန်းလို့မဟုတ်ဘူးနိဗ္ဗာန်ကိုအဲ့ဒါမြတ်လွန်းလွန်းလို့ဒီနေ့ကတော့တမ္မိပြညာမော့နော်အလွန်ချစ်လူသည်အတန်တာနဲ့ဗျာကိုင်းတော်ပါပြီဒါကြောင့်ပါတဲ့ကုန်မြေကိုထီထားတရားစัจ जा သံတော်ဝင်စားဘေးများခင်ကွာတတဝါမြာတနာညာတာသုတော်ပေမယေမှုတရာတဲ့ ဒါတော့တို့အထွေအထင်ရှားဆုံးကမန်းလေးတောင်တဝက်ကျော်ကျော်လောက်မှဗျာဒိတ်ပေးကိုတော်ကြီးဆိုတာတွေ့ဘူးဖူးလားအဲ့ဒါပြောတာဇာတိကြီးကိုတော်ကြီးကလည်းညှို့ထုတ်တာသန္နမုခီအမံပါတုမမီရီယိုတရာပွားရင်နာဖြတ်ခါလူလေးပြီပရမေဇိနာရွှေတိယံတင် သာသနာအတွင်း2500ဆိုပြီးတော့ပြဥပင်းတင်မွေရုံးနဲ့ပိသမသံဃာယနာတေဘယင်မင်းတုံးမန္တရာကြီးသာသနာပြုဘယင်ဖြစ်လိမ့်မယ်သာနာမုခိကြီးညောလုံးလုံးသူ့အလမြတ်ဖြတ်လို့တဲ့အခါဘုရားကပြားလေးပေးလိုက်ဒီသာနာမုခိပရိမာတိနောင်အခါသာသနာတော်2500မှာအေးသာသနာပြုအဲ့ဒါမင်းဖြစ်လိမ့်မယ်လို့ပြာဒိတ်ပေးတာမှန်ရလား အဲ့ဒါကိုရှုတော်ပေးမယိမှုတရာတဲ့လက်ထားဖို့အကျမ်းစာဘယ်နှမျိုးဒီပြရီလျှောက်တော့မပြောနိုင်ဘူးဘာလို့လောက်ကျင်အောင်လျှောက်လို့နေကြတာကိုဒီမျိုးဆိုရင်ဒီလိုကြီးလက်လက်လာပါမှုနေတယ်ဘုရားကိုတရောင်းစားလောက်ခိုင်းတာသူ့အတွက်တောင်းခိုင်းနေတာဒါရီကြတော့မကောင်းတော့ဘူးဟိုမိုကိုရက်တည်းတဲ့ချက်ပူပူနဲ့ဘုရားကမိကွင်းတဲ့တော့ဆိုတော့ဘုရားကြီးညိုလို့ကိုယ်ဝယ်တာလားမိခင်ဆောင်ခိုင်းတာ အာဘယလောဝယရဏာတွေဝုတ်ပြီးတော့သဘုပတိချွတ်ခံဆိုပြီးတော့ကိုယ်လာတာပါယာတုတက်အောင်လုပ်တာကအဲ့ဒါဖရာကိုပုံပြပန်းမြတ်လုပ်တာဒါတွေလျှောက်မပြောနိုင်တော့ဘူးတော်ပြီအရှိအယုဒယမှာလက်ထာနီ6မျိုးမှန်လားအဲ့တော့ခေါင်းထာနီဘယ်နှမျိုးတော့မှန်အောင်ပြောနိုင်ရင်လေရွှေလားငွေလားဒေါ်လာလားအားမရသေးရင်ဝတ်တော့ကားတစ်စီးထည့်ပေးဦး ဒါကြောင့်တို့လူသားတွေဟာဘုရားဘူးသွားတာမဟုတ်ပါဘူးဖယက်လက်ထွက်နေကြတာပါအေးဘုရားကောင်းထားနေ၄မျိုးရှိတယ်ဘေးက၄မျိုးဆိုတာလည်းအောင်းတော်မူပြောတာတို့လူတွေကလည်းရောက်ရင်ဘာရင်မသိတော့လည်းရောက်တော်မူခြိုက်တာပဲအေးဒါကြောင့်အရှိပေါင်းလောက်တောင်သားလေးရောက်နဲ့နောက်ဆောင်နေရမှာမြောက်နေပါလေးတာသားလေးအောင်အရှိပေါင်းလောက်အရှိဘက်ကိုခေါင်းထားရင်ပေါင်းလောင်ရှင်လို့ခေါ်တာတောင်သားလေးရောက်နဲ့တောင်မောင်းတောင်ဘက်ကိုခေါင်းထားရင် အဲဒါရွှေသားလျောင်းဘုရားနေလည်းမသွားတာလာတာညောင်းညာလို့လျောင်းရဲ့ချမ်းသာစွာနေတော်မူတဲ့ပုံရွှေသားလျောင်းတော့မောင်းလိုက်နဲ့နောက်ဆောင်နေရပန်တဲ့ဟောအနောက်မြောက်ကိုစောင်းစောင်းဝင်ပြီးဘုရားခေါင်းထားရင်နိရပန္နအဲ့ရတရားရှိမှတဲ့ပုံကိုပြောတာနိရောဓသမပါဝင်စားတာမြောက်နိဗ္ဗာန်နဲ့မြောက်ရကိုဘုရားခေါင်းမြူတာပြိနိဗ္ဗာန်စံတဲ့ပုံစံတဲ့ခေါင်းထားနိဗ္ဗာန်မျိုး လက်ထားနီးကဟရလေသွားကြတာတွေသဘောပေါက်ပါလားအလကားလျှောက်လေနေကြတာဘာမှမပြီးတခါလေပြောကြင်အောင်ပြောဆိုင်ရာဝယ်စားနေရာပြောင်းမှဆိုလို့ဖေရဖင်ကြီးတော်မူဥသုံးရင်ချော့အဲအမြန်ကြတော့ဇေယိကောဟိကမငါပိုက်စားကြည့်တယ်မှာချီနိုင်မောင်းတော့တော့ဒီအိတ်ဘယ်တော့မှငါချီဦးမလဲတော့ဘူးဘုရားဘူးမသွားရင်လည်းတယောက်တယောက်ချစ်ခင်ဝင်ဝင်ထွက်ထွက်သွားတော့လားဘုရားဘူးလည်းပြန်ရောက်မကြည့်နိုင်ဘူးမမြင်နိုင်ဘူးစကားမပြောနိုင်တော့ဘူး ရပါလိမ့်မယ်ကုသိုလ်ကြီးအဲ့ဒါတွေများနေရတယ်ဒီရချက်တွေဟာအကုန်လုံးလွဲမှားနေဘုန်းကြီးတို့ကဘုရားမဖူရဘူးဘုရားဖူတာကိုအပြစ်မပြောဘူးစနစ်ကြသွားဖူပါသဘောပေါက်ပါလားကိုင်းတော်ပြီတဲ့ဒါကြောင့်ပုံတော်ကိုဖူးဂုံလူကိုမျောဤနဖို့ဖူးမျောခေါ်ရသည်။အော်ဒီပုံတော်ကဒီလိုထားဂုံတော်ကြီးကဒီလိုလေလက်ထားတာပဲအော်ရာဖះဘယ်လိုလဲခေါင်းထားတာဘယ်လိုဘယ်လိုလဲ။အော် ဒလို့ကိုဘုံတော်ကိုကြည့်ပြီးတော့ဂုံသူကိုမျော၍အဲ့ဒါဖူးမျောလို့ခေါ်သည်မန္လျောကိုညို့ကောင်းမောစိတ်ထားပြော့မန္လျောခေါ်ရသည်ဒါဘယင်းဒီတဝင်မြင်ရပါခါလည်းမလို့ခေါင်းလေးငုံပြီးတော့ဝင်ဟိုကြတော့ခေါင်းငုံပြီးတော့ကိုရီးရဲ့ညို့ကောင်းလေးကမော့လို့ထားတာဟုတ်လားကိုညို့ကောင်းမောစိတ်ထားပြော့မန္လျောခေါ်ရသည်မှန်ရလား အေးအဲ့တော့ယောတိလိုက်မွေရှိကိုပူဇော်ဖူးမြော်မှန်လျောကတော့ပါဤဝန်ချဝန်ကနှုတ်တောင်မင်္ဂတော့ခေါ်ရသည်သူအနဲ့အိဗယ်နဲ့သူဗျာသဘောပေါက်ပါလားဟောကြံတဲ့လူတွေကအတန်ဒိဋ္ဌာဏပြနေကြတယ်ဟင်းနော်အငြိမ်းစားလှုပ်ချင်လို့လားနေပြီးတော့သွားပြီးတော့ကျက်သူတွေရေလောင်းရလိမ့်မယ်နော်သဘောပေါက်ပါလား အဲသဘောပေါက်ရင်ဆိုကြလက်ဥချီရှင်ဘုရားဝိတော်မြာသည်ဘုရားတရားသံဃာယတနာသုံးပါဆရာမိဘအနန္တ၅ပါးခင်မွန်ကြီး7ပါးတို့အားပြမမိတော်ပြပါစေပြမရှိတော် ကောင်းညိုချမ်းသာဖြစ်ပါစေဤနှစ်ထွေဖြင့်ရိုသေစွာရှိခိုးပူဇော်ပူးမြော်မှန်လျော့ဘုဒ္ဓဘာဤရှင်မယာအဥချလိုက်ဓမ္မစနစ်မှန်စွာအောက်ကတရားနှစ်ခုခြေလက်တူ၅ဥမြင်မာတိခြေနှစ်ဖက်မြင်မာထီရသည်ဒူနှစ်ဖက်မြင်မာထီရသည် တကောင်နှစ်ဖက်မြင်မှထိရသည်လက်နှစ်ဖက်မြင်မှထိရသည်နှစ်ဖူးမြင်မှထိရသည်ဘယ်နှမျိုးအဲ့ဒါကိုဘာ၅ပါးခေါ်တယ်ထိခြင်း၅ပါးသို့မဟုတ်တီခြင်း၅မျိုးဒီဘောမှာမိမိရဲ့ခန္ဓာကိုတီခြင်း၅မျိုးနဲ့ဥချရတယ်ပြီးတော့တရဏဂုံ၃ပါးဆောက်တည်မယ်ဆိုဗုဒ္ဓံတရဏံ စလုံးရေဘလောက်သရလုံးရေဘလောက်မူကြိုချောင်းပြန်ဆင်းရင်လို့လားဗုဒ္ဓနာရဏံကိသာမိဘယ်နှလုံးရှင်းတော့နေ20လဲဒုတိယအကျယ်ခိုးမချားနဲ့ဒုတိယံပြီလေးလုံးပိုးလာပြီလေးလုံးနဲ့ရှင်းလုံးပေါင်း ဇနှလုံး34 36 24နဲ့ပေါင်းဟုတ်တယ်မလားဘယ်လောက်တော့60တတိယအကျင့်က36ပေါင်း96မှန်ရလားအတလုံးကျော်အောင်လေဒါပဲကောင်းပါရဲ့အဲ့တော့စလုံးရေမလား96ဆိုရင်သရဏဂုံသုံးပါဆိုတော့သူတော်ကောင်းနေနှလုံးသားဖရာဘယ်နှစု96စုဗျာဆို96ပါ96 နှလုံးသားဘုရားတေပါဤနောက်တစ်ခုဗုဒ္ဓနာရဏစသည်စာတလုံးတလုံးဆိုရင်ကုသိုလ်49မျိုး49မျိုးရအဲ့တော့96ဒီ59နဲ့မြောက်ကိုင်းတရီလောက်အိတ်လိုက်အောင်မယ်မလောက်တော့ 4904ပါဟောဗျာအင်တာနက်နဲ့ပြောနေတာတော့မရပါလားဘယ်လောက်လဲအေးမယုံရင်အိမ်ကြမှာကာကူရီတာနေ့96ဒီ49နဲ့မြောက်ဟာ4904ပါဆိုလိုက်4904ပါ4904ပါကုသိုလ်ပွားကုသိုလ်ပွားမလုံသာဖရာတေပါဤ လောက်မွန်မြတ်သွားတယ်တရားဘက်ကိုကြောင်းပြုပြီးတော့တို့သူတော်ကောင်းတွေမှာကုသိုလ်တွေအများကြီးကိုရတာကိုရတဲ့ကုသိုလ်ကိုသိအောင်လို့နော်ဒါရတာပြီးတော့ရှင်းပါလိလာဆောက်ပြီးမယ်ဆိုသတ္တမှုထိလက်စသိလွန်ငိမ့်နိုင်အောင်ကျင်းပါမယ် ခိန်ဆိုသူကအန္တပုရုဇဉ်မှသည်ကလျာဏပုရုဇဉ်အဖြစ်သူတော်ကောင်းအဖြစ်ကိုရည်ရွယ်ပါသည်ရသတိဆိုရာမလေးပါတို့ဖြင့်ဆံရကိလေသာ အမြင့်ပြပတခြင်းကိုဆိုလိုပါသည်လွတ်ငြိမ်ဆိုရကဖို့လေးပါတို့ဖြင့်မက်တပ်ပြီးတဲ့ကိလေသာ အခုအငွေ့မကြအောင်အစသာငြိမ်အေးခြင်းကိုဆိုလိုပါသည် သို့တတမှုထိန်လက်စသိလွန်ငိမ့်နိုင်အောင်ကျင်းမမယ်အေးတို့လူတွေတယောက်တယောက်ပြောပါလားဟမ်သာသမီနဲ့မိဘတွေတန်တာမိမိကိုဘယ်တော့ကြည့်တော့အညာကြီးအညာကြီးချစ်တယ်မိုးလောက်ညီလောက်ချစ်တယ်မပြောဘူးလားမောင်နဲ့မယ်တော့ပြောပါဘူးမောင်နဲ့မယ်ရတော့လားမောင်တို့လေးတို့ပြောတာ အမလီမြင်းမို့တောင်သေးသွားပြီအချစ်ရေအမသူ့ချစ်တည်းမြင်းမို့တောင်ကတော့သေးတယ်လေလွန်းလွန်းလွန်းတယ်နော်နော်ကဲအခုလည်းပဲဘုရားတရားသံဃာကိုယုံကြည်စွာနဲ့တို့ဘုရားပေးသောသီလအကျင့်ကိုသက်သာမှုထေလက်စာသိလွန်ငိမ့်နိုင်အောင်ကျင့်မမယ်ခိုးယူမှုထေ လဆာသိလွန်ငြိမ့်နိုင်အောင်ကျင့်မမယ်မမြတ်ကျင့်ထေလိညာမူထေမူရမှုထေ ကာသာထေရှင်ပြောမှုထေမြင့်နေရာထေကျင့်ကျင့်ကျင့်လွန်ငိမ့်နိုင်အောင်ကျင့်ပါမယ်မလီတော့ ရွှေနဲ့တော့လေချောနေကြတယ်ငါအဲဒီလိုအရှိကိုအာရုံယူပြီးတော့ဒီသိက္ခာပုဒ်တွေကိုတမယတနုထိမ့်သိမ့်နဲ့သို့ဤသောအဖြစ်မေတ္တာပြဋ္ဌာန်းသည့်ရှင်ပါသီလကိုတရားနာသည့်ချိန်အတွင်း၌ခံယူကြ၍ဉာဏ်ဤချိန်၌ လူကျင်ဝတ်ဆိုင်ရာငါပြသောသီလမြတ်ကိုဘာယူခြင်းသုံးသောက်ဒီပါဤရှင်ဘုရားအပမဒေနအမရိထမဟာဘုရားမတည်နဲ့နော်အမပါလေအပမဒေနသမ္မာရိထ ဒါကိုပါဠိကပါဠိတယ်ဟောကဲတရားဟောပါလားတရားဟောပါပါဟောနေပြီနော်ဘာသာရေးခြေကဒီမင်းကမပြောနဲ့ရှင်ကောင်းလုံးကျော်ရင်ကောင်းစားဒီသီလရှိမှသမာဓိအရှင်းတတ်နိုင်တာသီလမရှိဘဲနဲ့မိုးပြောနေပြောမောယုံမရှိပါမပြောဖို့ပြောမောယုံမရှိပါသီလရှိမှသမာဓိသမာဓိရှိမှပညာတတ်နိုင်တယ်အဲတော့မနေ့ကတော့ခွန်ကြီးတို့ အာယုဒါနာမေတ္တာဒါနာအာရောကြဒါနာကျမ်းမာရေးဆေးအလိုတဲ့ဒါယခုကကရုဏာပေါင်းလေးရှင်းတော့အနာရေးကူညီမှုအသင်းတော့မှန်ရလားဗျာအဲအဲ့ဒါတွေလည်းပြုထားလို့တို့ပြုလို့ရတဲ့အကျိုးဟာအင်မတန်တမို့ရှိတယ်ဒါကနေ့တော့ဘုန်းကြီးတို့ကလေးမှာကျောင်းဆရာမတယောက်ကအေးလောကကြီးမှာ လူတွေတ attva တွေဘသူကဖန်ဆင်းတာလဲလို့ဆိုတဲ့အပြေလေးကိုလူချင်းမတူတာဘာကြောင့်လဲလို့ question လေးထားပြီးတော့တရားနာရမယ်လူချင်းမတူတာဘာကြောင့်လဲတဲ့ဟောဟုတ်ပလားမှန်ပါပါအေးအေးအဲ့တော့ဓာရဲ့တမိုင်းခြင်းကဒီလိုတရင်တတ္တရိယဘုရားကရှိတော့ကမနေ့ကသူပြောခဲ့ပြီ တုရိရွာကိုအပိုင်စားရတဲ့တောဒီယပုံနာတုရိရွာကိုအပိုင်စားရတဲ့ဧတောဒီယပုံနာသူ့မှာသားလေးတယောက်ရှိတယ်သူ့ဘလူလင်အဲလိုနေပြီးတော့သူကဧဇနာနာခယနေကဝဝမိကနိဇာတင်ဇယမရုနိဇသမဟာရံပဏိတောကရမဝတိ ဣဇရဏခယနေတဝါမျက်ရှင်းကြောက်ကလေးတို့ရဲ့ကုန်ခါမှုကိုကြည့်၍၎င်းသူဒုဒ္ဒဘာသာမြန်မာပြည်သားနားမလဲဒါပုံနာတွေဗြဟ္မဏအယူဝါဒမွေးလာတဲ့ကလေးကိုသူတို့ကြောက်ရွံ့ကလေးကိုသွေးသွေးပြီးတော့ဟောဒီမြက်ကွင်းလေးကိုကွင်းကွင်းပေးရအဲ့ဒါကိုမြက်ကွင်းကြောက်ကိုမြက်စင်းကြောက်လို့ဘယ်လိုခေါ်လဲအခုတော့ဒုဗမာတွေကခါကျဲတို့ခါကျင်ငောင်တို့နဲ့အတူယူနေရပြီဟင်ကလားကိုအဖေခေါ်ခြင်းလို့ သူများလိုအော်လီရဲနဲ့ပြူတီဘူးထားပါလားဘာမှမလုပ်ဘူးဘုန်းကြီးတို့မှမယုံရင်ကာကော်ဘာနဲ့လာတိုက်ကြည့်အစ်ဆွေးခံတယ်အေးအဲ့ဒါပဲအဲ့ဒါကြောင့်မျက်ချင်းကြောင့်ဟာသေးပါများရင်ကုန်တတ်တယ်တဲ့အဲ့တော့ဝံမိကနင်းစသင်စီဟာပြားကောင်းကလေးတွေသေးသေးလေးတွေဟိုးမိုင်းကနာဝေးကပန်းမုံစုံပြီးတော့မှပြားအုံကြီးစုတယ်လို့ပဲမရုနင်းစသမဟာရာ အေးဟိုးမြေထဲကခြကောင်ကလေးတွေတေးသေးသေးတွေမြေမုံတက်မုံလေးပြစ်ကနေပြစ်ကနေပြစ်ကနေထွေးတော့တောင်ပိုကြီးဖြစ်လာသလိုတဲ့ပစ္စည်းဥစ္စာစုတာစုရမယ်ပေးကမ်းရင်မလုပ်ရဘူးတဲ့ဟောအဲဒီဟာကလက်ကန်သုံးမိနေလိုက်တော့ပေကံဤကာလကိုပစ္စည်းတွေဟာငါဒီပစ္စည်းတွေခွဲရတော့မှာပါလားလောဘနဲ့သိရိတ်တာပြေဗျာဟောလောဘနဲ့သိတပရပါ အဲ့ဒီအိမ်မှာခွေးပြိတ်တာဖြစ်သွားတယ်။ကာနေပစ္စည်းကိုကျွမ်းလန်းတဲ့လောဘနဲ့သိလို့တောဒီဟပုံနာပါဖြစ်သွားဒုဒကာရကမတွေလည်းကိုသားမရသိခင်မင်းလုံးအားကြီးတယ်ဟမ်တစိကြီးကိုသားမရဘက်ကအားကြီးပဲမနေ့ကလည်းပြောခဲ့ပြီကိုကိုကလည်းဘုံကြီးထိခင်တော့ငါဘုံကြီးထိတယ်ဆိုပြီးတော့ပြမဖို့မခင်ဘူးသိကြောက်စရာကောင်းတယ်ကိုသားကိုသမီးကိုဆွဲနှမ်းညစ်ကြီးစွာနဲ့ ဒီသားဒီလင်းဒီမယားနဲ့ခွဲရတော့မှာပါလားငါမရှိဘယ်လိုမျက်နေပါလိမ့်မလဲခိုးသေးသွားရင်သွားပြီပြိတ္တာအဲတော့တရိယာတို့ပြောခဲ့သလားပဲအဲရည်လဲနေတဲ့ငါလုံးဘယ်လိုနေရရည်လဲမှာပါရှိတယ်ကျွန်းငါလူသလားအမှန်လားကိလေသာရောကာမဂုဏ်အိမ်တော်သာကြာပြီမယ်အဲ့ဒီဇနီးမယားသမီးသားတွေပါပဲအကုသိုလ်ဒုစရိုက်မလူကြခြင်းနဲ့ ငါဘာငါကောင်းရောင်းကောင်းဝင်နေနေတာပဲဘာတရားအထုမှန်တရားအထုဖို့လိုတယ်လဲလို့များသွားမပြောနဲ့ငါမယငါသားငါလင်ငါသမီးဆိုတဲ့အဆွဲသိချောက်เสียကောင်းနေတော့ဒါကိုလူတွေကအဆွဲလို့မထင်ကြဘူးနောက်ဆုံးဒီလာများစွာရှိတဲ့ကိုတော်ကြီးတစ်ပါးတော့သူ့နှမလေးလူတဲ့သင်္ကန်းအငါနှမလေးလူတဲ့သင်္ကန်းနဲ့ပင်ကကြပါငါဝတ်မယ်ဆိုပြီးအဆွဲနဲ့ညလေဘူးနာထပြေးလိုက်တယ်အဲ့ဒီသင်္ကန်းမှာသွားတန်းကြီးဖြစ်နေတယ်ဗျ ဒါနှစ်ပေါင်းများစွာတိလခိုင်ရဖို့သေခါနည်းဒီချိန်လေးမှာသွားဆွဲလိုက်တာဒါကြောင့်အမြဲမပြတတိရှိမှဘုရမမဟုတ်ရင်တော့ဒုပိဋ္ဌကောင်းရာသုကတိလာဖို့ရွယ်ပါမလားအဲဘုန်းကြီးတွေပြင်ပြင်ပြီးတော့မှရက်လေတာဆိုတော့ဘုန်းကြီးတွေစားပေါ့ပေါ့ဟုတ်လားဟိုလိုကတော့ရမရမသိဘူးဒါကြောင့်ကိုယ်ဘဝကိုအခြေကျသွားအောင်အဲဒါမဟုတ်ဆရာတော်ကြီးတို့ပြောတယ်ဝိပဿနာဓမ္မအာရုဒ္ဓတရဏဂုံတင်လွတ်တဲ့နေ သံဃာကိုတင်ရမလို့တော့ဘူးဝိပဿနာဓမ္မအာတုလိုက်နေကြတယ်နောက်ဆုံးဓမ္မတဖို့ရခြင်းရမရရင်အမတ်နဲ့သေအောက်တိဆုံးနတ်ပြေဒါအကောင်းဆုံးပဲရှိတော့မှခံစားမယ်အပြောလူပြောလေးများရေချိုးပြီးအညီအကျေးကိုကြောက်တယ်ဒါပေမဲ့သူတို့ကိုသိုးမဲ့တမ်းမဲ့ရှင်ကြီးလာတော့ဘယ်လဲခုံစင်းနဲ့အိမ်နာခြင်းနဲ့ခုံစင်းအဲ့တော့ဒီအပြောလူပြောလေးတွေကမရှင်ကုန်မြတ်နိုးလို့လား သေဘေးကိုကြောက်လို့အခုလည်းပဲဝိသကအနာရိန်တို့ရဲ့အိမ်တော်ပြုမှုကဒီဇနီးမယားသမိသားကိုတတ်မတွေ့တာလုံးလုံးမဟုတ်ကိလေသာမကင်းတဲ့ပုဂ္ဂိုလ်ရှင်ရဲ့ဘေးဒဏ်ကလွတ်အောင်အိမ်သားရဲ့ခုံရှင်တော်သွေးသားရဲ့တောက်ခမှုကိုဖြေဖြောက်မှုသဘောလောက်ပဲရှိတယ်ဒုတိယမုံငါသားငါသမီးငါသတိငါမယားထိရင်တော့ဘယ်လိုပဲဗညာပဲဆိုသွားပြီနော်အဲ့တော့ရည်တယ်နေတယ် ငါအရှင်မလူသလိုနေပါပိန်နေသည်ဘယ်လိုစားမလဲစီရရဲ့သုတ်စားသလိုအမြဲတမ်းတရားဓမ္မနှလုံးသွင်းမနိုင်ရပါစေယောနိတော်မနာတိကာရိနာနိဗ္ဗာန်ပတ္တပံနှလုံးသွင်းမှစိတ်ထားကောင်းရင်နိဗ္ဗာန်ရောက်နိုင်တယ်နော်အနာသမီးနဲ့သူ့မှာသားသမီးနဲ့ဗျသားနှစ်ယောက်သမီးသုံးယောက်ဒီနဲ့မွေးသားသမီးလေးရှိသေးတယ်မိဘုံတာတဲ့တေတဲ့ကဟောနတ်ပြည်မှာသွားနတ်သားဖြစ်တာဗျ ဣတိယစေတဝနာဣတိကနနိတေဝိတာအာဟုဒန္တမရာဇေနပိတိသင်္ကနနာပမအနာပိတိတေတို့တို့အိမ်မှာမိတဝင်ဝင်အလောင်းကောင်ပြင်းနေကြဒီကတတိယဟိုမှာနတ်ပြည်မှာသွားပြီနတ်သားဖြစ်ငါပဲအားလားလူပြည်ကလားဘယ်ကုသိုလ်ကြောင့်နာจิတယဇေဝချောင်းတော်ကြီးဆောက်တဲ့တွေ့တာရောနာจิတယဟဲကုသိုလ်ဆိုတာတဲ့အပြုတိုက်ပါလား အဲ့ဒါနဲ့ဝမ်းမန္တရာညာကြီးတကောင်မရကြည့်လာရောဗျာအဲကိုရံကိုဝါတောက်ပါသွားနေဘယ်မျိုးပဲချင်းဘယ်မင်းမာလိမ့်ဒါပြီးတော့အနာရင်ကြောင်းတဲ့ကနတ်သားပါဗျာဘာဖြစ်လို့လာတာဘုံကြောင့်ကြီးဆောက်ခဲ့တယ်အဲ့ဒီမှာဘုရား16နှစ်တည်းဒီဝါဆိုတယ်ရှင်သာရိပုတ္တရာရှင် မောဂရယနာဘောင်းများစွာတရင်သုံးလို့တပည့်တော်ပီတိဖြစ်ရတယ်ဗျာသူ့အိမ်ကအလောင်းကောင်းမြေမချရသေးဘူးသူကဒီမှာဘာဖြစ်လဲ ခင်ဗျားတို့လူသေးပြီးအိမ်ထဲကခုနှစ်ရက်မထွက်ဘူးဆိုတာဘာလို့အတ္တဒိဋ္ဌိအခုအလောင်းကမြင်မချရသေးဘူးနာပြီမရောက်သွားဘူးသူကုသိုလ်ကံနဲ့ကောင်းရာဘုံရောက်သွားပြီအကုသိုလ်ကရှင်ဆင်းရဲဘုံသွားပြီဒါလူရင်အိမ်ကမထွက်သေးဘူးဆိုတော့ဘုရားဘာသာကြီးအတ္တအစွဲဟာသိကြောက်เสียကောင်းတယ်နော်မှန်ရလားတချို့များအဲ့ဒါငိုးနေတော့တရားချတာတနည်းအားတို့ရေဝေး ဘုန်းကြီးတို့နေတာကြာလာပြီအခုပဲရေဝေးရောက်ဘူးမင်းကလေးတယောက်အသက်29နဲ့အိမ်အောင်တယ်ဝမ်းထဲကကလေးပါသေးတာနှလောင်းပေါ့အဲနဲ့အဲ့ဒီသွားတော့ငိုလိုက်တာအမေကြီးအငယ်ဆုံးသမီးလေးမို့အငယ်ဆုံးသမီးလေးမို့ဒါကြောင့်ဘုန်းကြီးကဝိသခာကကြောင်းလေးနဲ့တူတူဟောခဲ့ရဝိသခာသူမိမလေးတည်တော့ငိုတာဘုရားကစေတမိဝိသခာနေဘသူအတွက်ငိုတာတော့တပည့်တော်ဒီမိလေးကလိန်မာတယ်ဘုရားဒီလိုနဲ့ခွဲမဲ့ဦးဘုရားဒီလိုခင်တယ်ဘုရားတဲ့ နေအောင်လေဝိသကလူဆိုတာဘဝတန်တယ်အများကြီးသွားခဲ့အဲ့တော့သင်ကဒီဘဝဒီမီးအတွက်ငိုတဲ့အတွက်ဟိုဘဝဟိုမီးဟိုဘဝဟိုမီးဟိုဘဝဟိုမီးတွေကလက်ညှိုးထိုးရင်ဝိသကဒင်းမယ်လို့ပြောမလဲအဲ့ဒီကြတော့ဩဘဝတန်မြာသာသမီတဏိမယာလျောက်ကြမတော်ခဲ့ဘူးတဲ့ပုဂ္ဂိုလ်မရှိပါလားခြေအရင်ထမြတ်တော့ကားတွေဝေခဲ့ရပြီဆိုပြီးတော့မျက်ရည်သိမ့်သွားပါတယ်ပြိဿာမှန်ရလား အဲဒီမှာဒကမာကြီးငုံလိုက်တာအငယ်ဆုံးသမီးမို့အငယ်ဆုံးသမီးမို့နဲ့လေတနာလေတနာပါဒါတော့တောကနဲ့တွေ့ရဲ့အခါပုရုဇဉ်သဘာဝပြီးပြီးအဲဒါဘုန်းကြီးတို့တရားဓမ္မတော့ဟောရအဲတချို့တချို့ကြတော့အဲ့ဒီလိုတရားအာမလေးကိုတော့ဒီအချိန်လားတရားမချနဲ့မရဘူးလေအဲ့ဒါကြီးအမှုပြည်ပြီးတော့ပြောတာလည်းချောင်းလဲဆိုသမီးလဲတာဟုတ်လားဘုန်းကြီးတို့ထပေးပေါင်းမှားနေတယ်မှန်ရဲ့လား အေးအေးအေးအဲ့ဒါပဲဗျာခိုင်းထားပါတော့ပြိဋ္ဌာရေသတ်မိစားရတယ်ဘယ်ရောက်ကုန်မှမသိတော့ဘူးနော်အနာတပိလက်သေးကြီးရဲ့ဟောဒီရောင်ဆောက်တဲ့ခါမှာအဲ့ဒီကုသိုလ်ကိုအပြင်သူ့လည်းသားသမီးသမီးမယားတွေရှိတာပဲတဲ့မစွဲဘူးလွတ်လပ်စွာနဲ့နတ်ပြည်မှာဖြစ်နေပြီမှန်ရဲ့လားအေးအဲ့ဒါလေးသတိထားရလောကကြီးကတော့ဘုန်းကြီးတွေကခဏခဏပြည့်လို့မြဲဘုန်းကြီးကတော့ ိုးရွှေသည်ကြီးသည်လို့လွတ်ဖို့ကျွတ်ဖို့ကတော့မထင်ဟင်းဟင်းဟင်းဟင်းမဲဗျာစွလိုက်တာကလွန်ရောတချို့သတိသာတဲ့တောင်ဆွဲတဲ့ဟိုပြေငိမ့်ဆိုတဲ့ရုပ်ရှင်မင်းသားအရက်တော့လွန်ပြီးတော့တောင်ငူမှာတခါတည်းယထာဘောကထိုးကြသေးတာကိုမိန်းကလေးတွေကကိုကိုကျဲလူဘဝကခွာထွက်သွားတာခဏိဘယ်နှစ်ရှိပါပြီတဲ့မမေ့နိုင်သေးဘူးများတော့ဥပုဂျုကုတုတဲ့ဗျာကိုင်း ယူချက်ကနာတယ်ဗျာငွေကုန်ကြီးကြခံပြီးတော့ယူတာမှန်ရလားကဲပြောကျင်တော့ပါဘူးတော်ပါဖြင့်ကဲအခုကဲသားနဲ့ဟာလားပစ္စည်းတွေဆိုတော့တော်ဒီဟပုံနာကြီးအိမ်မှာခွေးပြိတ်တာဖြစ်တယ်ဗျာဘာဖြစ်လဲအဲဒီလိုခွေးပြိတ်တာဖြစ်တော့ဘဝချင်းကလည်းနီးတဲ့တွက်တာကြောင့်သူ့ဘလွတ်လင်းကဒီခွေးကြီးကိုချစ်တယ် ဒါကြောင့်သူအိတ်တဲ့အိတ်ရပေါ့အတူတူအိတ်တာသူစားသမျှဟာလက်ကိုကြာနာနာကျွေးတာဒါကြောင့်အခုခေတ်ခွေးချစ်တဲ့လူတွေများဘဝကြီးနီးသလားလို့အောင်မရအောင်မရပြောတာပါဟုတ်မလားအေးအေးဘုန်းကြီးတပည့်တွေတူရှိတယ်ဟာအဲ့ဒီဈေးချင်းခွေးကြီးတွေပါဘုန်းကြီးခွေးမရဘူးလားခွေးပေးသားမှာနင်တို့တအိမ်လုံးလဲခွေးကြရဖြစ်နေပြီလို့ဒါပဲခွေးတောင်းနေသေးသလားလို့မေးရဟာတော်တော်ယူရတယ်ခွေးတွေရဲ့ကုသိုလ်ကံလို့ပဲဆိုရမှာမော့ ။ကိုင်းတော်ပါပြီ။အဲ့ဒါနဲ့ခွေးပြိတ္တာကြီးဖြစ်နေတဲ့အခါမှာတဲ့။သူကလူလင်ကသူနဲ့အတူတူအိတ်တယ်သူစားတယ်လို့ကြာရနာနာကြွေတယ်။ဒါလို့နဲ့တနေ့ကျတော့အေးအိမ်ပြင်မဲ့တခြားတဏီယာသွားတဲ့အခါမှာဘုရားကိုရမကြီးကအိမ်ရှိလာပြီးတော့ဆွန့်ရဆွန့်လို့ခြင်းလို့တော့မဟုတ်ပါဘူးတရားဟောခြင်းလို့မြို့သက်တဲ့မောင်သူဘာကလေး ဝါထလွဲနေလို့အဲ့ဒါကိုတက်ပေးခြင်းနဲ့သာဏစေရနာနဲ့ဘာသာမတူလူမျိုးခြားတယ်လို့တို့ဘုရားမစိမ့်ငါဘူးပြေတာမှန်ရလားအေးအဲ့လိုမျိုးအများကြီးသူ့လက်ထက်တုန်းကရှိတယ်တိတိဒိဋ္ဌသွားအတူတူပဲဒုတင်ပေါင်းတင်ကောင်းရုပ်ပုံပေါ်ထိုင်ခင်ရတာတွေလည်းရှိတယ်မိဘငုတ်ထဲထိုင်ခင်ရတာတွေလည်းရှိတယ်ကိုင်းတာအဲ့လိုနဲ့ဆိုပြီးတော့အိမ်ရှိသွားရတော့ခွေးကြီးကဘုဂ္ဂရငရောတိ ဘုတ်ဘုတ်ဘုတ်ဘုတ်ဟုတ်ရှင်ဂေါရမမလားနဲ့ရှင်ဂေါရမမလားနဲ့အဲ့တော့ဘုရားကဟဲ့တော်ရီရနဲ့လူဘဝတုန်းကလည်းအလူကနေငေါငန့်မှန်မဲ့ဟိမ့်အောင်ခဲ့ပြီအဲ့ဒါသားနဲ့ပြည့်ကြည့်ဆွဲလို့နေလို့ခွန်းဖြစ်တာတောင်မှအလူကံပုံကိုယ်တွေကိုဟိမ့်ဟောက်မောင်မဲ့ဂျင်းဝါတုံးလားသင်သေးရင်ငရဲကြလိမ့်မယ်အဲ့တော့မှခွေးကြီးကငါအကြောင်းပြီးသွားပြီဆိုပြီးတော့ခေါင်းငိုက်ဆိုင်ချအနရွက်တွေကုတ်အမိတွေကုတ်ပြီးတော့ ဟောပြပုံနဲ့သွားဝတ်တပည့်လက်သားများကဒီခွေးကြီးပွေ့ပြီးသူ့ဘလွတ်လေအိပ်ရပေါ်တင်ဘယ်လိုမှမရအဲ့ဒါနဲ့သူ့ဘလွတ်လေပြန်လာတော့ဘာသာခွဲလူမျိုးကြားဆိုပြီးတော့အတ္တတစ်ဖက်စောင်းတဲ့သူ့ရဲ့တပည့်များကဟောတတိလေးကိုသူ့ဘခဏိရဟန်းကောရမလာတယ်ဟောဒီခွေးကြီးကိုသင်ဖေနာမည်နဲ့ပြောသွားတယ်ဂုံတိုက်တာအဲ့ဒီတော့မောင်သူ့ဘမောင်းတင်ပြီးတော့ဟင်ဘာသာမတူလူမျိုးခြားပြီးတော့ငါတို့ဟာထထိကြရပါမလား တို့အမျိုးတို့အနွယ်ကသိရင်ကောင်းငင်ဘုံမှာဆန်းတယ်မြမကြီးနဲ့ပူပေါင်းတယ်အဲ့ဒါနဲ့တခါလေကြောက်ရောက်လာတာဒါမနေ့ကအခြေခံပြောခဲ့ပြီးသားမှန်ရလားအဲ့လိုပြောတဲ့အခါကျတော့မှအဲ့ဒါရှင်ခေါရမကျွန်ုပ်အိမ်လာတယ်ဆိုအေးလာတယ်လာပြီးတော့ကျွန်ုပ်ရဲ့ခွေးကြီးကိုကျွန်ုပ်အဖေနာမည်နဲ့ခမပြောခဲ့တယ်ဆိုအေးဟုတ်တယ်ငါဟုတ်တာပြောတာပဲ ဘာကိုထောက်ထားလို့ပြောတာလဲကောင်းပြီဆိုပြီးတော့မနေ့ကပြောရတဲ့အတိုင်းခွေးကိုဝမ်းသွားစေတတ်တဲ့အရွက်တွေပြုတ်တိုက်အေးဓာတ်တွေသွားလို့အဲခွေးအာရခွေးတဲ့အခါမှာအိရပါအတူတူအိအိမ်မောကြတော့အဖေအဖေသောပုတ်နှုံးအဖေသားကိုမချစ်ပါဘူးဖေအသက်ရှင်စဉ်တော့ကမပေးခဲ့တဲ့တသိန်းနာရွှေပေးတဲ့တသိန်းနာရွှေချင်းနဲ့ငွေတသိန်းသားကိုမပေးဘူးဆိုတော့မှ အဲ့ဒီမှာခွေးကြီးကလိုက်ပြီးတော့သူမြုပ်ထားတဲ့နေရာနှုတ်သီးနဲ့သူလက်နဲ့ရက်ပြသဖြင့်သူ့ဘလူလင်အဲတသိန်းနာရွှေပရဲဟလားတသိန်းနာရွှေချင်းနင်းနဲ့ငွေတသိန်းရသွားဟာဂေါရမမဆိုးဘူးအဲ့ညမှာဒုတိယအခေါက်ကြောင်းလာတယ်အဲ့ဒါကတော့ခုနကအမေပု္ပ္ပာပြဿနာအတွက်ဒါကြောင့်လဲဂေါရမဘုရားကြီးကခောက်ရောက်လာတယ်ဘယ်နဲ့တော့သူ့ဘအာမဆိုးပါဘူးရှင်ဂေါရမပြောတာအမှန်ကြီးပဲ ရှင်ကောရမသိဉာဏ်ကြီးကြီးတာဒါကြောင့်လောကမှာဟောလေတချို့ဟိုးလေးတချို့ဖြစ်နေတာတဲ့ဗြဟ္မသာတော့အဘုကိစီတဲ့ဗြဟ္မပြည်တိုက်အောင်ပြန့်လိုက်နေဆိုတာကျွတ်တို့ကဘာသာမတူစိတ်မဝင်စားတော့ရှင်ခေါ်ရမအရေးချင်းမသိပါဘူးတဲ့အဲ့တော့ကျွန်ုပ်ရင်ထဲမှာလက်ခဲတင်းတင်းဖြစ်နေတာလေမေးရရစေတဲ့အဲ့ဒါလေးဖြည့်ပြသားမှာအေးပြောပါမယ်ဘုရားကအဲ့ဒီတရားမြင်နေခေါ်ခြင်းလို့ကိုသူတည်သွားတာ အဲတော့ဒီလိုပါရှင်ဟောရမဧကေတိချုပ်ကုံသောမနုဿလူတို့သည်အပါယုကအသက်တိုကြလေကုန်၏ဧကေချုပ်ကုံသောမနုဿလူတို့သည်ဒီကာယုကအသက်ရှိကြလေကုန်၏ဘောဂောဓမ္မဝေယဟဂောဓမ္မကောနုကောအဲ့ဒီအသက်အတော်ရှိဖြစ်ရခြင်းဒီပဲကြောင်းချောင်းမှလဲတဲ့ဂိင်္ဂရဏဘာကြောင့်အသက်တို့ရှိဖြစ်ကြရတာလဲတဲ့ကျွန်တော်ဘာသာရေးခေါင်းဆောင်တွေကိုမေးတဲ့ ။ကျွန်တော်တို့ရဲ့ဘာသာခေါင်းဆောင်များဘယ်သူမှမဖြေနိုင်ဘူး။ဒါဟာသူတို့ရဲ့ထာဝရဘုရားဖန်ဆင်းတယ်ဆိုတော့ဒါနဲ့ပဲပိတ်သွားပါတယ်။ပြန်ပြီးမေးတဲ့အခါမမေးကောင်းမှုငရဲကြည့်တတ်တယ်ဆိုတာနဲ့ပိတ်သွားပါတယ်တဲ့။ရှင်ဘောဓမမြတ်ဖြေနိုင်မလား။အဲ့တော့သူမလူလင်းကသူ့ကိုယ်သူသူတို့ရဲ့အမျိုးရိုးစင်လာဘာသာမှာတော့ပညာတတ်လူလူဤသငလေးပေါ့အဲ့ဒါကိုဘုရားကအေးဘာပြောထားတယ်လဲလို့တွေ့ ကမ္မတက္ကတာညာနဲ့ဟောမာနဝသုဘလူလင်ဣဒအဲ့လိုဖြစ်ရခြင်းဒီတဲ့အေးဘာလဲဆိုတော့သဗိတတာကမ္မသကာတဲ့ကမ္မပဲကွာတဲ့ဘာလဲလဲအေးကံကြောင့်အဲ့လိုထုတ်ပြီးတော့အသက်တို့ရှိကိုအသက်တို့ရှိတွေဖြစ်ရတာပါအဲ့တော့သုဘလူလင်ကဘုရားရဲ့ဝါဒမနာဘူးမလေးလာဘူး ဒီတော့လည်းဘယ်နာလဲမှာတော့အဲ့ဒါနဲ့အာမြတ်စွာဘုရားဒီလိုအကျဉ်းချုပ်ပြောလို့အကျွန်ုပ်နားမလဲပါဘူးတဲ့အကျွန်ုပ်နားလဲအောင် ဖြည်းဖြည်းဖြတ်မြတ်ဆိုပြီးတော့ပြောပါအဲ့ဒီအခါကျတော့မှဘုရားကသူ့ရဲ့တောင်းပန်ချက်အရာဒီလိုမောင်းသူပါတဲ့အေးတတ္တဝါတွေဟာအတိတ်ဘဝဘဝကြီးကဘာနာတိပါတာဟောတိ ပါဏာတိပါတာသူတပါးအသက်ကိုသာချင်းမြဟောတိဖြစ်ပါပေ၏ပါဏာဟနတိတဲ့ဟောသူတပါးအသက်ကိုတပ်ပြချတဲ့ပုဂ္ဂိုလ်ဘဝပွေဖြစ်ရဖြစ်ရတိုင်းအပယုကအသက်တူတတ်ပါတယ်အေးတဲ့သူတပါးအသက်ကိုတပ်ဖြတ်တဲ့ပုဂ္ဂိုလ်ရဲ့ဘဝတိုင်းဘဝအသက်တူတတ်တယ်အဲ့ဒါဘယ်သူမှပြုကိုပြုတဲ့က ဧကိုထံပြန်ကန္တုဘဝပုံရိပ်ထင်တာဘာထင်တာအေးအဲ့ဒါဘဝပုံရိပ်ထင်တာပဲမောင်သူပါရဲ့တဲ့ဒါကြောင့်ဖေပြုတ်လောက်တဲ့ကံသာသမီကလက်ဝင်ရှုလို့မရပါဘူးသာသမီပြုတ်လောက်တာကိုအဖေကလက်ဝင်ရှုလို့မရပါဘူးပြေးတာအဲ့ဒါကိုအချို့ဘာသာကြီးတွေက သူတို့ရဲ့တဲ့နောက်လိုက်ငယ်သားတွေကို အဲသူ့အာကိုခြင်းစိတ်ပေါက်လာအောင်မင်းတို့လောတာငါလာပြောဘယ်နာကကြာညာဘယ်နာကထွက်ညာနာကကြာဘယ်နာတော့မင်းတို့ထိုင်ထဆက်ကလို့ပြီးရောဆိုတော့လုံးဝတိတ်ပဲမရှိတာလေမပြောသိမိမဲ့လို့ဝါဒပေါ်အောင်တော့ပြောကြည့်ရတာပါမှန်ရလားအေးဒါကြောင့်သူတစ်ပါးအသက်တတ်တဲ့ပုဂ္ဂိုလ်တွေဟာဘဝဘွေပြည့်ရပြည့်ဘဝတိုင်းနဲ့ အပ္ပယုကတိုးသောသရှိယလေကုန်သည်ဟွန်ဒီမုတ်ချမသွေဖြစ်ကြလေကုန်သတည်းပါဏနာနတိပါဏသူရဘာသကုဏနတိမသဖြသောထောသူရဘာသမသာသောပုဂ္ဂိုလ်သည်ဘဝဘဝေ ဖြစ်ရဖြစ်ရဘဝတိုင်းနဲ့ဒီကာယုကအသက်ရှိကြကုန်ပြီဟွန်ဒီမုတ်ချမသွေဖြစ်ကြလေကုန်တည်းအမောင်သူပါတဲ့သူပါလူလင်သိမြရတဲ့တ attva တွေအသက်တို့ရှိဟာဘယ်သူမှဖန်ဆင်းပေးတာမဟုတ်ဘူးအေးဘယ်သူပဲမေးပဲမေးပေးတာမှပြုလုပ်ပေးတာမဟုတ်ဘူး ဘယ်နှပဲပင်မာကမှဖန်ဆင်းပေးတာမဟုတ်ဘူးသူပြုတဲ့ကံပါတယ်လေအေးသူပြုတဲ့ကံနဲ့ဗျာအဲ့ဒါဘုန်းကြီးတို့ပြိဿကြီးပေါ့ဘုရားနဲ့ရာဟုလားတာအဖလို့ပြောကြတယ်မဟုတ်လားအေးအဲ့ဒီမှာဘုရားကြတော့အသက်80သားကြတော့ရာဟုလား32နှစ်နဲ့သေတယ်တကယ်လို့သာဖန်ဆင်းရှင်ကဖန်ဆင်းတဲ့မှာရင်ဒီပေတိသအသက်တူအောင်ဖန်ဆင်း တမေတမေတွေကမွေးတဲ့လူတွေကရုပ်သိဉ္ဇဉ်တူပါစေ၊တန်ဉ္ဇဉ်တူပါစေ၊ပြည့်ကြီးဉ္ဇဉ်တူပါစေ၊ညာဉ္ဇဉ်တူပါစေ။အခုတွေ့ရလား။ဒါပဲ။အေးတို့ဗိဓာကအဲ့ဒီကာမဝါဒဝိပိဿဝါဒနဲ့ကဘာကိုကင်လှုပ်ခဲ့တာတို့ဗလိ။အခြားဘာသာရေးခေါင်းဆောင်တွေဟာအကုန်လုံးလက်မှန်ချသွားတာ။အေးဒါကြောင့်သူတော်ဘာပေါ်တဏှာကျင်နာ တတ်ပြခြင်းမရှိတဲ့ပုဂ္ဂိုလ်တွေဟာဖြစ်ရဖြစ်ရဘဝတိုင်းမှာသက်ရှိတယ်တဲ့။ဒါကြောင့်တို့လောကမှာအနာမဲ့သူရှင်မဂုဓာတုခံလာလိမ့်မယ်။တော်ပြီ။ဒါကြောင့်ဆိုသူအသက်သသက်တုဓမတအသက်ရှိလေသည်သူအသက်သသက်တုဓ မသအသက်ရှိလေသည်တိုင်းတာပဲဘယ်ပေဒီမှာမေးရမှုဘာရရမချီရမလို့ဘာညောင်မထောက်ချရမလို့သူတော်အသက်ကိုမသနဲ့ဖြစ်အပြည့်အဘဝတိုင်းမှာအသက်ရှိမယ်မှန်ရလားတို့မဟာဓမ္မပလဇတ်တော်ကြီးကြတော့အသက်ရှိသည်10မျိုးဗျဓမ္မသုဏတိတဲ့ဟောတရားနာတာဟာ အသက်ရှည်စေတခုတည်းဟုတ်တာပေါ့တရားနာတော့အခုခဏဘုန်းကြီးတို့မြတ်စွာဘုရားရဲ့လက်ထားပုံကောင်းထားပုံနေရှင်းလိုက်ပြီဩဒီလိုပါလားလို့မသိတဲ့လူသိသိတဲ့လူခိုင်မြဲသွားပြီငါတို့ကသိထားတာနဲ့ဖြူချတော်ဟောတာတထထဲဘယ်ချတော်ဟောတာနဲ့ဖြူချတော်ဟောတာတထထဲသဘောတခုမှန်လားဗျာမှန်ပါပါအေးအဲ့ဒီလိုအသိဉာဏ်လေးတွေဖြစ်သွားပြီးတော့လာတာအကျိုးမများဘူးလားကျိုးများပါတယ် အေးအကျိုးများတယ်ဒါကြောင့်တရားပွဲလုပ်ရတာသိကုသိုလ်ရတယ်တရားနာရတာသိကုသိုလ်ရတယ်ရှေးရခင်တွေပြောခဲ့ပြီဟောရှေးအကားဖာနာတာနဲ့နွားနာတာတို့ပုံမမတင်ဒီတော့ပြောတော့ဩမေ့သွားပြီပေါ့ဟောရင်တော့ဘုန်းကြီးတရားဟောတာဟောတာရှေးတော့ အဲဒီเจ้าကြီးပြောတာဟိုရှိအခါဖဏသာနဲ့နွားနာသာတို့ပမမတင်ဇနာသောနာအရိယာနဲ့ပောရိတာရပါအဝင်းသာရိပုတ္တရာမောက္ကလာနာထောက်ကပြရာမကုံအင်းဖယားမတပါပါဝကမြနာကြရမနိဗ္ဗာန်ဝင်အဲဒါကြောင့်မြတ်တရားကိုကြိုးစားနာစေခြင်းမှန်လား တော့အောင်ရင်းရှိပါးထဲမှာဘုရားကိုအတ္တနဲ့ညင်းတာသစ္စကဟုတ်ပြီဗျအဲ့မှာဘုရားကိုအန်တုတာအဲ့ဒါကိုဘုရားကဇူလာသစ္စကသုတ်တာမဟာသစ္စကသုတ်တာသတိဖြင့်သုတ်တာညင်လေးကိုဟောတယ်ဟာဘုရားကလည်းကိုခွားတိုက်တဲ့ပုဂ္ဂိုလ်အမောကံဟောနေတာပဲလို့နောက်အခါကျတော့ဘုရားပြိဋိဘံသာမီ2400လောက်မှာအဲ့ဒီသစ္စကပရပိုက်ဒီထိုးဘုရားလက်ထက်နာရတဲ့တရားတွေရှင်ဝါရပြီလို့ချွတ်တန်းဝင်တယ်ဗျာ မှန်ရလားအဲ့ဒါကြောင့်တရားနာရတာဟာအစာအဆုံးမရှိအောင်အကျိုးတရားတွေအင်မတန်များလို့တော့ကံမြင့်အဘွဲအခု900ကျော်940ကျော်ဒီတရားပွဲတွေရှင်လွဲတာကိုကုသိုလ်ကိုကိုပြအာယုံယူထားကြမှန်ရလားအဲ့ဒီတရားကိုဟောနိုင် ပြောနိုင်အောင်ဆိုပြီးတော့ဓမ္မဒါနတရားအလူရှင်တွေလည်းပဲသဗ္ဗဒါနဓမ္မဒါနံဇီနာတိ ဓမ္မဒါနတရားအလူသည်သဝဒါနာခသိမ့်သောအလူကိုရှိနာတိအောင်ဤမြတ်ဤသာဤဘာကြောင့်ရှင်သာရိပုတ္တရာရှင်မောကရှင်သာရိပုတ္တရာဇေပုရိပညောမဟာပညောတေကပညောအာသပညောဇဝနာပညောကာမိရာပညောလောကပြောပြောရင်ဒီဂရီ16လုံးရတာဒါပေမဲ့လူဘရားရဲ့တရားမနာရခင်ကသူတို့ဘယ်လိုမှအသိဉာဏ်မထိုးဖောက်နိုင်မှု မိဇဝကိရကအရှင်အသတိဆိုတဲ့အငယ်ဆုံးရနာလေးရဲ့ယေရမဟေတုပဘဝဒေတာဟေတုတရာရတောအာဟအဲ့ဒီနှစ်ပိုက်နှစ်ပါဒတရားနာယမရှင်သာရိပုတ္တရာရဲ့လောကီယန္နေဟာလောကုတ္တရာဖြစ်ကူပေါင်းပွင့်လင်းပြီးတော့မှတရားရသည်ဒါကြောင့်သာရိပုတ္တရာမောက္ကလနာထောက်ကပြရမကုံအင်းနဲ့ဗျာ ဘလောက်ပညာတွေကြီးနေပါစေဘုရားတရားနာရမှပါလေကိုယ့်ရဲ့ဉာဏ်ကြီးတွေဟာထူးချွန်မြင်မှပြီးတော့လာတယ်မှန်ရလားအေးအဲ့ဒါကြောင့်တရားဝဲခြင်းမသူတွေတရားအလူရှင်ပြုတဲ့ပုဂ္ဂိုလ်တွေတရားနာတဲ့ပုဂ္ဂိုလ်တွေဟာသိမ့်အကျိုးများတယ်ဟောတဲ့ပုဂ္ဂိုလ်လည်းအကျိုးများတယ်စေတနာနဲ့မှန်ကန်မှုဥတည်ဖို့တော့လိုသဘောမှန်ရလားမှန်ပါပါအေးအေးအဲ့ဒါလေးအထူးပဲယူဆိုင် ခိုင်းတော်ပြီဒါကြောင့်ပရိသတ်ဤသူအသက်သရင်အသက်တိုတတ်တယ်ဟေးရှိတော့ကသင်္ခပုံနာဘုရားလောင်းခေါ်ရမအဲ့တော့ကသားလေးသူတိမတဲ့သူပိစိကဗုဒ္ဓဖြစ်သွားတာအဲ့ဒါသူကဗာရဏတိကနေပြီးတော့တာဝတိသွားအဲဒီမှာပညာသင်အဲဒီလောကီပညာနဲ့အာမရလို့ သင်္ကန်းဝတ်ပြီးပိဋကဗုဒ္ဓတို့ထံအတူတကွနေပြီးတော့အတုရှုပွားလိုက်တာပိဋကဗုဒ္ဓဖြစ်တယ်။ဟာဗာရဏသီပြည်သူပြည်သားတွေကဟိုတက္ကသိုလ်တပြည်သားလေးတို့ရမှာလာပြီးတော့ပိဋကဗုဒ္ဓဖြစ်တာလို့ဝန္တာအာယပရိဒါကြီးညိုလို့အမဝအမယနိုင်ပြီးအတိသောနှမျောတဏ္ဍတော့အဲ့ဒီမှာဓာတ်တွေယူပြီးတော့ကားတဲ့စေတီတဲတာဗျာစေတီတဲတော့မှသင်္ခါပုံနာကြီးကလာတာ ဒါတဲ့အခါမှာသူသားသူတွေ့သေးရလားသောတုသူတိမခောရပိစိကဗုဒ္ဓသည်အပ္ပါယုကသံဝတ္တနိကသာအသက်တိုခြင်းကိုဖြစ်စေတတ်သော ကမ္မသပါဏာတိပါဒကံကိုကတတာပြုခဲ့လေသောကြောင့်ဟေးကမ္မသပါဏာတိပါဒသူတော်ဘာသက်သကြီးကံကိုကတတာပြုနိုင်လေသောကြောင့် နာရှိတာသေဝရှိမေစကဗုဒ္ဓဖြစ်ပြီးမှမကြမြင့်မီပရိနိဗ္ဗာယီခန္ဓာယုတ်သိမ့်၍ချုပ်ငြိမ်ဝင်စံတော်မူခဲ့လေပြီတကားကိုင်အဲ့ဒီမှာလဲပါဏာတိပါဒအသက်တူတဲ့အခါကျပိဋကဗုဒ္ဓလည်းမညာပါဘူးပိဋက ဒါကြောင့်လူတရားဓမ္မများသက်ရှိရှိနေခြင်းညရင်သူတစ်ပါးအသက်ကိုမသတ်ပါနဲ့မချင်းကြဖို့ဘယောချိတ်ကစာရှင်းမလားသို့သူအသက်သာသက်တို့ဓာမသအသက်ရှိအေးအဲ့ဒါအသက်ရှိခြင်းရဲ့သူတစ်ပါးအသက်မသနဲ့ဗျာဘာပေဒီမှာမေးကြဘာရရမခြေစရာမလို့ဘာအဆောင်မှလည်းဆောင်စရာမလို့ပါဘူး ဆောင်းရင်ဆောင်းရင်သူတစ်ပါးအတင်ကမတတ်ဘူးဆိုတဲ့အသိစိတ်ကလေးဆောင်းထားပေါ်ဗျာဒီကိကတော့အဲအဆောင်ရောင်နေရာလည်းသိမ့်များတယ်ဒါလည်းပြောခဲ့ပြီးပါပြီရှင်းတော့ကတန်ခါရင်းနေရတယောက်ကစစ်ထဲဝင်မယ်လို့တော့ဟဲ့ကောင်ကြီးွယ်အန္တရာယ်ကင်းလေးရှိရင်ပေးပါကွာအဲ့တော့မိုင်းကစက်ကူဟိုကခဲတာနဲ့သူရေးချင်ရရေးပြီးတော့လိတ်ပေးလိုက်တယ်ရော့ဘယ်တော့မှမင်းအဲ့ဒါဖွင့်မကြည့်နဲ့အဲ့ဒါကြည်လဲကွယ်တယ်အန္တရာယ်လဲကင်းဒီလိုနဲ့ဦးလူကဘူးမသိဘာမသိဆောင်းလား နောက်တငယ်ရင်းရောက်ခွဲခွာသွားတော့ငါတငယ်ရင်းလည်းမရှိတော့ပါဘူးလေသူကဖြီမကြည့်နဲ့လို့ပြောတယ်ဘာပါလေးလို့ဖြီကြည့်လိုက်တဲ့အခါကျတော့မင်းစစ်ထဲဝင်သွားရင်တော့မင်းနှမငါယူရရတော့မှာပဲကောင်းလှကြီးဗျာတို့ပိဿအပြန်တလိပ်စီပေးမယ်ယူမလားခုကိကအဆောင်ရောင်းကြီးဘာမှလည်းမသိပဲနဲ့ကာကြီးကာကြီးနာကြီးလာကြီးတောင်လေးတောင်ကအခရာကြီးလေးလုံးညဉ့်ညဖမရေးပြီးကဏ္ဍနေဂျုံတို့မောက်ခုံလဲဆိုပြီးတော့ဟင် ရေးရင်ကရေးဒါကိုအင်းအိုင်ခလက်လက်ဘွက်ဓာတ်လုံးဆိုတော့ပို့ရင်မြောင်ဆောင်းရင်လေရေနွေတဲ့ထက်တော့တကွယ်သေးပေါက်တဲ့စေမယူကြဆမ်းမနဲ့ဒုပရိသအဓိပ္ပာယ်မဲ့အလုပ်တွေကိုမှန်ရလားဟာတခါလည်းပဲတော့ရဟိုကသပင်တောင်းရဒီကသပင်တောင်းရတော့ကြသပင်မရှိတော့ရှိရအမွေးတွေနှုတ်နေရင်ဒုက္ခများကုန်တော့မယ်ဟုတ်ပလား အဲအဲ့ဒါတွေနဲ့ယူချက်ကမနာကြနဲ့ပြိဿကြီးဆောင်းရင်ဆောက်သူတော်ဘာမတချင်းသူသမခိုးခြင်းစိတ်ကောင်းစိတ်မြတ်စေရနာကလေးကိုအမြဲတမ်းနှလုံးသားနဲ့အုံတော်ထဲမှာထည့်ထားဒါအကောင်းဆုံးပဲနားရှင်းမလားဒါပြင်ဘေးရင်ဆရာကြီးနေပြီးတော့ပို့ပြီးတော့ကျက်စုပင်ရေလောင်းခိုင်းလိုက်ဒါမှကျက်စုလေးမြန်မြန်သီးတော့ဒီဇယ်ကြီးတွေရော့သွားမှာဒါပြောတာပါကြိုက်တော့ပြီဗျနောက်ဒုတိယအချက်က ဘောဂဓမ္မဥရှိညိခောဓမ္မလောကီလောက၌ကိစီကျွသောသူတို့သည်ဘဝပါတာအနာမြာကြလေကုန်၏ဧကစေကျွသောသူတို့သည်အပပါဒနာနေကြလေကုန်၏ကောဝိသေသောကိင်ကာရဏအဲဒီလိုဖြစ်ရတာဘာလဲတဲ့ရှင်ခောဓမ္မအဲ့တော့ဘုရားကတစ်ချက်တည်းပဲဒါလဲကံမှာပဲမောင်သူပါကံတရားတဲ့ဘာလဲလဲ အဲ့တော့ကံဆိုတဲ့သကလုံးလေးကအလုတ်လို့ခေါ်ပါသည်ကံဆိုတာအလုတ်လို့ခေါ်ပါကိုယ်နဲ့ပြုတော့ကာယကံနှုတ်နဲ့ပြောတော့စိတ်နဲ့ကြံတော့ကံဆိုတာကံကောင်းရင်အလုတ်ကောင်းလုပ်ပါအလုတ်ကောင်းလုပ်ရင်ကံကောင်းမှလိမ့်မယ်ပြီးပြီဘယ်သူစီသွားမှဒူးမတုတ်ရပါဘူးပြိတ္တရဲ့ကောင်းတော့ကောင်းနိုင်သေးတယ်ရှင်းလား အေးအဲ့ဒါတွေအထုသတိထားအခုကနဂရောနဂရောနဲ့သူဆွဲချုပ်ပြောက်တော့ရဲကြည်လာပြီးတော့တောင်းလာတယ်ဘုန်းကြီးတို့ပြောတယ်ရဲတွေကဘုန်းကြီးတို့ဟော တော့ဟုတ်တယ်ဗျာတဲ့ရဲတွေကတခါတည်းကဘုန်းကြီးတို့သွားတဲ့အခါမှာညာကြီးမင်းကြီးတွေသူတို့လိုက်ပို့ပါတယ်ကားနဲ့တော်ကြီးခေါင်ရားတွေကြားတွေပါတွေဟလားခွေတွေပါတွေလည်းပေါ်တယ်ဓမြလည်းရှိတယ်ဆိုရင်သူတို့လိုက်ပို့ပြီးရှာကြတယ်အချို့အချို့ရဲတွေပေါ့လေကုကြီးချင်းမာတဲ့ဆိုတဲ့ရဲတွေပေါ့လေဟုတ်တယ်လေအကုန်မဟုတ်ဘူး တချို့ကကြတော့ဘုန်းကြီးတို့ကဆွမ်းစားနည်းတရားဝင်တို့တွေးတွေးနဲ့ခရထုတ်ပြီးကားတာဟိဘာကိစ္စတားတာလဲဆွမ်းစားချိန်နီးနေပြီတရားဝဲကနီးနေပြီအထက်ကလူကြီးလာလို့ဟာငါကတော့ခွေးချီတာလို့ငါလဲလူကြီးအသက်60ကျော်ပြီမင်းဆွမ်းကနေရလိမ့်မယ်ပြဿနာတက်တယ်ကြိုက်သမိလို့ပြောတာပါဒီမင်းကနေပြောလဲပြောတာပါဘူးတော်ပါပြီနော်ဒါကြောင့်ကောင်းသောရဲရှိတယ်လို့မကောင်းသောရဲတွေလည်း ရှိမှာမောရှိတယ်လို့မပြောနဲ့လေတနာကြရလေးပဲမှန်ရလားအဲ့ဒီအဲ့ဒီကဘာပြောတော့ဟုတ်တယ်တဲ့ဘုံမဟောတဲ့တရားတွေနဂရောတယောက်တပြိုးနဲ့မှတကကြော်ကြတယ်သူ့ရဲ့တဲ့ဆွဲကြိုးကြီးပြောက်တော့တပြိုးတော့ဒီလာအပ်တယ်တပြိုးတော့တဝက်ပေးမလားပေးမယ်ပေးမယ်ဆိုတပြိုးတော့သိပြီလေတဲ့ဘယ်ဘယ်နေရာဘယ်နေရာဘသူတွေခြေရှုပ်တာအဲ့ကောင်တွေဆွဲတာဟဲ့ကောင်တွေပြန်မေးဆိုဟောတဝက်ရတာပဲတဲ့ နတ်ကတော့အရေးကြုံတော့လျဲစီသွားပြီးတော့အကူကြီးတောင်းရရချေရတယ်ဗျာခမရတို့ကဒါထင်ကြည့်ပြီးနတ်ကတော့ဘီလီထီယာနဲ့လှုပ်နေတာကိုင်းကိုင်းစမိလို့ပြောတာပါအဲ့တော့ခொဏငါပရိသယေအကျိုးအနာများတဲ့ချို့အနာမများဘူးအဲ့ဒါဘာကြောင့်လဲရှင်ငေါဓမ္မမောင်သူဘာဘသူမပြုကိုပြုတဲ့ကံကိုထံပြန်ကံတူ ဘဝပုံရိပ်ထင်တာအတိတ်ဘဝဘဝစသည်ကဒုရဘာကိုလက်နဲ့အာနာနဲ့ထုတ်ပြီးတော့ခွန်အားနဲ့အုပ်စုဖွဲ့ပြီးတော့အနိုင်ကျင့်တဲ့ပုဂ္ဂိုလ်တွေဟာဖြစ်အားဖြစ်အားဘဝတိုင်းမှာ အနာမြတ်တတ်ပါသည်သူတော်ဘာကိုမသဗျမညစ်ဇမနိတတ်တဲ့ပုဂ္ဂိုလ်တွေဟာဖြစ်ရဖြစ်ရဘဝတွေမှာအနာကိဏပါသည်မှန်ရလားမှန်ပါပါ gain ဆိုလိုက်ညင်စံသူကညင်စံ အနာမြအနာမြသနာကြံပါသည်သနာကြံပါသည်ဩတို့ဘုရားလက်ထက်ရဟန်းတော်ဤတပါပုတိကတ္တဒိဋ္ဌာဘောရင်ကတော့ဥဒိဋ္ဌပဲဒါပေမဲ့သူ့မှာပရမမုံကြီးကြီးလောက်အနာလေးတွေပေါက်လာအဲ့ဒီကနေပြီးတော့မှတခါတည်းတဖြည်းဖြည်းတော်ပဲလုံးလောက်အဲ့ဒီကနေမှတခါတည်းဇီဘူးသီလောက်အဲ့ဒီကနေဂုံညင်းလောက်အဲ့ဒီကနေပြီးတော့ဩဇာသီလောက်အဲ့ဒီကနေအုတ်ရှစ်သီလောက် အနာကြီးတယ်တဲ့ကြီးကျယ်ပြီးတော့သွေးစွပြီးဘုတ်တွေထွက်သွေးစွပြီးဘုတ်တွေထွက်တော့ကတခါတည်းပဲဒီအနာတွေကဟမ်ပြောင်းနိုင်တဲ့စိတ်မတွေ့တဲ့အခါတဖြည်းဖြည်းတို့တော့အယိုးတွေလည်းကျိုးအယိုးကျိုးတော့ဘယ်ကုရိတ်ချင်းငယ်ကြီးသွားနိုင်မှာလို့ဒီကတိမော်ပဲသူ့ညီကြီးတွေကပါချရဘလောက်အမြန်ရှင်းရရှာမလဲစဉ်းစားကြည့်တာအဲ့ဒီမှာဘုရားက တနေ့ကိုနှစ်ခါကြည့်တယ်ဘသူတွေသူတွေငါကတင်ရမလဲဆိုတော့အဲ့ဒီကိုတော်ကြီးကိုသွားတွေ့တယ်ဘုရားကကျောင်းတော်အချင်းပြီးတော့ကိုတော်ကြီးရှိရာကျောင်းသွားဟိုကအေးခွန်ကြီးသလိုညီးညူနေတဲ့ကျောင်းမရောက်တော့ဘုရားတက်ကြည့်တော့ဟာနန်းလို့ပုတ်လို့ဟောင်းလို့အယုတွေကကြုတ်တွေ့ဆုံးပြီးမုတ်တင်လည်းဖြစ်နေတယ်အဲ့ဒါကိုဘုရားကတဲ့ဒါလည်းပဲမိဖို့ကြောင့်လည်းဆင်းပြီးတော့ရေနွေးဥပြင်းတော့မှ ဘေးကျောင်းကတန်ဃာတွေအကုန်ဆင်းလာတပည့်တော်လုံးမဲ့ဖရာတပည့်တော်လုံးမဲ့ဖရာပေါ့အဲ့ဒါနဲ့တရက်ခောက်ပြုတ်ကလေးတွေတရက်ခောက်ကလေးတွေပြုတ်ပြီးတော့မှဒီပုတိကတ္တဒိဋ္ဌထေရဲ့အဲ့နေတဲ့ခရင်လေးကိုခရင်နဲ့တကွမင်းရင်းကုန်းသာယူလာပြီးဘုရားကမယုံမရှာအေးတဲ့ခွန်းစာလေးနဲ့ခရက်ခောက်ပြုတ်ရည်လေးတွေတွတ်တွတ်ပြီးတော့ဥဒိဋ္ဌရဲ့ထပိုက်ခန္ဓာကိုသွေးသွပြီးဗုဒ္ဓနဲ့ကတ်နေတာကိုခွာပါတယ် အစကပြုတ်ရင်ခွာပြီးတော့တရားကဟောသေးတယ်ခန္ဓာယတာကိုစရာရှာဟဲ့ဘုဗုဒ္ဓဂတဒိဋ္ဌာနိခန္ဓာကြီးရလာတယ်နိခြေကိုအာကိုမလားလက်ကိုအာကိုမလားမျက်လုံးမျက်ပါနာရမဇဒါကအာကိုမလားဆိုတော့ဘယ်ဟာမှအာကိုစရာမရှိဘူးအမတ်တရားကိုစားရပါအေးဝိပဿနာမှကမ္မထာနာလင်းအာကိုရဖြစ်တယ် တကယ်တော့ဒီခန္ဓာကိုယ်ကြီးဒီခန္ဓာဝိပယပါဒရာတဲကြောင့်ပြီးတော့နေရတာအင်မတမပင်မနဲ့အေးဘယ်လောက်တောင်ပင်မတယ်လဲဆိုရင်ကုလီတွေလေဟောယထာဘောကဆံအိချရင် အစင်းမဲ့ဝန်ထုတ်ပါတယ်အတက်ကြတော့ပေါ့ပေါ့ပါပါလေးမင်းတို့ငါတို့ခန္ဓာကိုယ်ဟာအစင်းရောတက်ရောချထားလို့မဖြစ်ဘူး။ကံတပရိဒါတရားနာတော့လေဒီခန္ဓာဝန်တို့ကြီးထမ်းခဲ့ရတာပဲ။ မှန်ရလားအပြောပါသွားတော့လဲဒီခန္ဓာဝန်တို့ကြီးထမ်းရတာပဲတဲ့ဘယ်ခါမှချထားလို့မရဘူးအဲ့ဒီတည်းဗါတဲ့အဲခန္ဓာကိုယ်ပင်ကျေနှပ်ရင်လေးတယ်ပဲမထင်နဲ့ဗျဘဝခန္ဓာကြီးကိုကျေနှပ်ရင်လေးတယ်လို့မအောင်မေဘူးကမ္မဝကိရိတာဝဝိပါကဝဝကြီးသုံးပါသုံးနေဝင်ခန္ဓာကြီးတန်းထားတာကိုတယောက်တည်းနေရင်ပြောတယ်ဆိုပြီးအဖို့ရှားတော့ဟောနှဝုံဒုက္ခရ အဲ့ဒီကနေပြီးဒုနှစ်ယောက်တဲ့ပြင်းစရာကြီးသားလေးတော့ရှေးအောင်မှဆိုဟောသုံးဝန်တို့ဖြစ်လာသားလေးဘက်ဘက်နေတဲ့သမီးလေးတော့ရှေးအောင်မှပဲဆိုပြီးဟောသမီးလေးအဲမတနေ့ကတည်သွားတဲ့အားလေးခဏိမှသူ့ဖေးလာလို့တခါကြီးသုံးသားဆိုတော့သူလောင်းကိုလောင်းနဲ့စကားမပြောယူဘာလို့တည်တာလဲဆိုတော့အချင်းချင်းပြောရင်ဆရာတော်ဘုရားကြီးနားနဲ့မနာဘွားနဲ့နာကိုဝန်ယူလို့သေးတာတဲ့ပထမသားမိတယောက်သေဆုံးပြီအဲ့တော့ဆရာဝန်ဆရာမတွေကသူ့သားအိမ်မှာအပြစ်ရှိနေတယ်နောက်ထပ်ကိုမယူပါနဲ့ အဲ့ဒါကိုသူတို့ကသာတော့သမီးကံလေးလိုချင်တယ်ဆိုပြီးတော့မဖြစ်မနေနဲ့အဲ့ဒါကိုယ်ယူလိုက်တဲ့အခါမှာအဲ့ဒီကိုယ်ရောက်ဒီကလေးအမေဖြစ်တဲ့ပုဂ္ဂိုလ်ကသိရတာတဲ့။ကိုင်းများဘဝခန္ဓာကြီးဘလောက်ကြောက်เสียကောင်းလဲ။အဲဒီတော့ဘုန်းကြီးတို့ကသာသမီများကအော်အမေပေတို့ကတို့ကိုအသက်နဲ့လဲပြီးတော့မွေးရတာပါလားလို့မိဘကျေးဇူးတော့ပေါ်လွင်ပါစေ။သို့တော့မိဘများကဘဝခန္ဓာဆင်းရဲကိုလည်းပြန်စင်စားပါ။ ကြောက်စရာသိကောင်းတယ်နော်အေးအဲ့ဒါကြောင့်လောကီတစ်ဖက်မမြင်နဲ့လောကုတ္တရာနီးနဲ့ရှင်ပြီးတော့မြင်ဟလားဟောမထောက်ခံဘူးဟုတ်ရဲ့လားတော်တော်ကြီးကညိုရောမှုများငန်းနေသလားငါရတံွယ်ဟောမှဒီမှာရဲ့ဟုတ်ပါရောဗျာဟုတ်ရဲ့လားအေးအဲ့ဒါကြောင့်ပြိဿရေသူရိကတတိတာ နေခန္ဓာကြီးတည်သုံးသွားတဲ့တွင်ထင်းကလဒုံလောက်အလုံးမကြဘူးထင်းတို့တင်သွားလျက်မီးမွေးရတဲ့နေခန္ဓာအယုအသာအယေအေးသာမင်းမွေးရင်ပါမအလုံးမကြဘူးသုံးကြသလားသုံးပါပါဗျာအေးဒီပြင်ငါကြီးအမဆိုတာဈေးကြီးပြပြီးတော့ဝယ်ရတယ်ကဲတို့ပရိသတ်ကြီးနေမကောင်းတဲ့လူတွေကအမတ်ကိုအလုံးချလို့ရလားရရင်ပြောသားမှာအာရှတော်ဝင်နာသွားပြီးတော့ဆွံပြုတ်ရောင်းရင်လို့ ဟုတ်မလားအေးဒါကြောင့်လူရတရိစ္ဆာန်ရဲ့ခန္ဓာလောက်တော့အလုံးမဝင်ဘူးတဲ့ငှက်တိုက်ငှက်တိနေဖို့တိုက်ဟာဇွေကြီးပြုတ်ပြီးတော့တမောကြည့်တယ်မှန်ရလားအေးတို့ရလူတွေရဲ့ခန္ဓာအိမ်နဲ့တိုက်ကြရပါမှတမောမရှိတော့ဘူးတဲ့အဲဒါကြောင့်ပြိတ္တရေဘဝခဏယုငါငါဥဒ္ဒငါဟာဣတမမဣလောမသမိတော်မင်းအတ္တငါငါဥဒ္ဒငါဟာလို့မကျွမ်းလန်းနဲ့ ဖြစ်တဲ့ယုံနာကိုရှုမှလို့အဲ့ဒီလိုဘုရားကတရေခောက်ပြုတ်ရင်းလေးနဲ့တို့ရင်တို့ရင်ကနေပြီးဧကတိခွာတရေခောက်ပြုတ်ရင်းနဲ့လျှော်လန်းတခါသင်မိုင်ဆက်ခွာဧကတိနဲ့ပြန်ဝန်းပြီးတော့လျှော်လန်းပြီးတော့ကိုရောဤတတ်သားသွားတဲ့အခါခန္ဓာညာတိုက်ပေါ်အမှုအားရှုမှလိုက်တာအာသောကင်းဝါယဟနာဖြစ်တော်မူတယ်။ဘာဖြစ်။ယဟနာလည်းပြီးတော့ပြိဋိဘံဆံရောဗျာ။ဒါကြောင့်ဘုရားကဒီကနေ့မှလာပြီးတော့ ဒါအကူညီပေးတာအဲ့မှာကြိုက်ဟိတပည့်တို့ခြေသားတို့ယဟန်တို့ဒီကိုတော်ကြီးကိုတဲ့ဒါမိရှုပ်ပြီးတော့သူ့အယိုးတွေကိုဌာမနာသွင်းပြီးတော့ရှည်ရီတဲလိုက်ကြဘုရားကဘာလုပ်ခိုင်းလဲအယိုးတွေကိုဌာပနာသွင်းပြီးတော့ရှည်ရီတဲလိုက်ကြအဲ့ဒီမှာပြဿနာဖြစ်တော့တာဟာရှည်ရီထိုက်တယ်ဆိုတာယဟန္တာပိဋကဗုဒ္ဓဘုရားတို့မှာ ဘယ်နဲ့နာရာကြီးယောဂနဲ့ဒီကိုယ်တော်ကြီးအယိုးတွေငေါငေါဘုရားကြီးတွေတဲ့ခိုင်းနေဆိုတော့မရှင်းမရှင်းဖြစ်ကုန်အဲ့ဒါကြောင့်ဒုဒကာရမတွေဟာဒကာရယဟနာပြင်ဓာတ်တော်ကြတယ်ဓာတ်တော်ကြတယ်နဲ့နော်ကြီးညိုတဲ့ဘုန်းကြီးသေလို့အလုံးလိုခြင်းငွေ2000ဆင်ရပေးတာတထွေးကြီးကြစေအေးအဲ့လိုမဟုတ်မှလေးနဲ့ရှောက်မလုံးနဲ့မှားကုန်မယ်အခုဓာတ်တော်သာကြတယ်ဆိုရင်ဘာပြောစရာရှိသေးလို့မှန်ရလား အဲ့ဒီမှာအာတောတိတောရိယနဲ့နောက်ဘုရားရွှေနေတော့ပေါက်ကြတော့ဘုရားကခြေသားတို့သူဟာယဟနာဖြစ်သွားပြီတဲ့ဒါကြောင့်ယဟနာရဲ့အယုဒ္ဓများဟာစီရီထိုက်တယ်ဗျာအဲအလုံးမပြည့်လို့ဒါယဟနာမဖြစ်ရဘူးဒီဘယ်နဲ့လို့တော့မလဲဒါကြောင့်ပုရုဇဉ်ကယဟနာတိယဟနာကိုပုရုဇဉ်ထင်တဲ့အပြစ်ဟာအတူတူပဲကိုယ်မနိုင်တဲ့ဟာကိုသွားပြီးတော့မဆုံးဖြတ်ပါနဲ့ဒါမို့မနေ့ကလူတွေပြောတာ တို့ကြောင့်ဓမ္မဂရိကဒီနိုင်ငံတော်ကအမှားပါဒါဒီပြင်ပါဆိုတော့မပြင်နိုင်ဘူးတဲ့ဘာကြောင့်လဲယဟန္တာကြီးဟောထားလို့တဲ့သူကဘာနဲ့သွားဆုံးဖြတ်တာကိုယ်အရှင်းကဘယ်လောက်ရှိလဲနှစ်ပြည့်ဖြစ်တယ်နိုင်ငံတော်အာဏာပုံကမှုတစ်ခုအတ္တဆွဲတာကတစ်ခုဟောမဟုတ်ပြန်ပြီးတော့ရှစ်ဆဲကိုမပိုင်လို့ပညာရှင်များကပြောရင်အတန်နောက်ဆိုဗရိတ်အုပ်လိုက်ပေါ့ကိုမဝင်ရှစ်ဆက်တိုးပြီးတော့မိုက်တယ်ဒါမျိုးတွေမလို့တာဘာသာရေးနဲ့ပတ်သက်ပြီးတော့နေရကြည့်တာနော် ကိုက်ရှိသေးဗျာအဲ့ဒီမှာပရိသတ်ရေအယိုးကိုအယိုးဓာတ်ကိုအဲ့ဒီမှာတောဆိုတဲ့စကားလုံးလေးထဲလို့ဓာတ်တော်လို့သုံးတာကိုတို့လူတွေကဓာတ်တော်ပြန်အလုံးကြီးလို့ပဲအဲ့ဒါဆွဲကုန်ကြအခုဒီကိုယ်တော်လည်းရှိတယ်ရှင်ဘာကုလလည်းရှိတယ်ရှင်ဓမ္မလည်းရှိတယ်ဒီကိုယ်တော်မှအယိုးကြံနေတယ်ရှင်ဘာကုလကြတော့ငါသည်သူတစ်ပါးရှိပြစင်းနဲ့အကျိုးပြုရဲ့ငါရဲ့ဥဒုဇရုပ်ကလောင်းနဲ့ပတ်သက်ပြီးဘယ်သူမှကိစ္စမများခြေတည်းအရိဋ္ဌံပြီးတော့ ပရိနိဗ္ဗာန်စံပြီးတော့အဲ့ဒါတေသောရလောင်လိုက်တာဓာတ်စီမိရှုသလိုပဲဓာတ်စီမိရှုတော့လောင်တာကိုဟုတ်သူငိမ့်သွားတာပဲမလားပြာကျမ်းသလားမီးလွေးကျမ်းသလားဒါရင်ရှင်မကူလရဟန္တာပါဗျာဘယ်အလုံးထွက်လို့အဲ့ဒါလေးတွေလည်းသတိထားဘုဒ္ဓတရှိရပါစေ။ခိုင်းတော်ပြီ။စမ်းမိလို့ပြောတာ။အဲ့တော့ရှင်သားတို့သူရဟန္တာတဲ့။ဒါပေမဲ့အတိတ်ဘဝကသူဒီငတ်မှုဆိုဖြစ်ခဲ့ ရောင်းမကုန်တဲ့အခါသတ်ထားရင်ပုံမှန်ဆိုလို့အတောင်ပံရိုးတွေဒူးရိုးတွေခြေတော်ရိုးတွေချိုးထားလို့သူ့မှာအခုတံပြန်သဘောနဲ့ဝတ်ခံရတာတဲ့တော်ရင်ကယဟနာတပါအေးသူအဲ့ဒီညက်အသားကြီးပို့ပြီးထမင်းချက်ထားတဲ့အခါကျတော့ကဟာဒီကိုယ်တော်ကြီးသွားဘုံလာဘုံတည်ငြိမ်လိုက်တာငါဆွန့်ကပ်မယ်ဆိုပြီးတော့ငှက်သားရင်းနဲ့ဆွန့်ကပ်ရှင်မြတ်တို့သိရတော့သစ္စာသိရပါလို့ဆုတောင်းပြီးတော့အဲ့ဒီဆုတောင်းကြောင့်သူယဟနာဖြစ်တာဗျာ ကြီးသေးတဲ့တွေ့တာကြောင့်အနာရီများတာသဘောပေါက်ပါလားဘုန်းကြီးတို့လည်းအဲ့ဒါဘုသူပြန်ညင်းကြခဲ့တယ်မသိပါဘူးနော်ရာဘုံတော် မင်းသားကြီးဆေးထိုက်တကားရောက်ခဲ့ပြီဟိုအစ်အစ်စာတို့ရောအာရီယာရောဟိုဟိုဘာရောဗမာပြည်ရှိတဲ့ဟမ် MBB အဲ့တရတော့ကုန်နှလောက်ရှိပါပဲဟိုနိုင်ငံညာသွားအောင်မယ်အဲ့ဒီကမသေးလို့ပြန်လာရင်တော့အာခပဲလို့သာအောင်းမလိုက်တော့မှန်ရလား မြန်မြန်သေးပါတယ်လို့ဆုတောင်းမလားမသေးပါစေနဲ့လို့ဆုတောင်းမလားကြာရကြာရနာဝမှာပြားတကားချိုးတယ်လို့ဟုတ်လားကောင်းကောင်းရှိပါစေတောင်းတဲ့အတိုင်းပြပါစေဆိုလိုက်ရည်တဲ့သူကအနာမြတနာကြံပါသည်ရည်တဲ့သူကအနာမြတနာကြံပါသည် ဝိရိကတဒေသမတိယဟနာဖြစ်မဲ့ဘဝတောင်းဘာဖြစ်လဲအနာရိမြအယိုးတွေကျေအေးအယိုးတွေကျိုးပြီးတကားလားသွေးပြပုတ်တင်တယ်ပြမကြည့်စွာဆံခံစားခဲ့ရတယ်ဗျဟောရှင်းမကုလမနေ့ကပြောခဲ့ပြီမှန်ရလားဗန္ဒီမြတ်စွာဘုရားမေတ္တပိတော်ဤပိဋိဇာကမုဏဆေပြုစုတဲ့အတွက်တာကြောင့်အာရောဂောနာဂိမိဟောတိယတံပိတကသုတ္တသနိဋ္ဌံနေနမေ တဏ္ဍဟာဗေဒိသကမုဏတို့ဆေလူကြောင့်မေကျွန်တော်အားနိဗ္ဗာန်နိဗ္ဗာန်ထာဘဝေဖြစ်ရဖြစ်ရဘဝရဏမေတပိရိတရိရေကို၌ကာရုဏမတ္တမိတန်ရင်ချောင်းစောရင်မြလည်းပဲဗျာတိအနာတိမဟောတုကောင်းစွာမသွေမဖြစ်ပါစေဖယားမြတ်စွာဘုရားနတ်တရားရှိလို့ ဓမီတော်ရှေးခုသလိုကုမြတ်သွားပြန်ချမ်းသာသွားပြီအနာကင်းသွားပြီပုံစံတူကအကျိုးမဲ့နေအပြင်ဓမီတော်ဖြစ်ရဖြစ်ရဘဝတိုင်းမှာအေးအချိုးတော်ပြီးတော့နားကလေးတစ်ချက်ကြီးအဟန်းဆိုပြီးတော့ချောင်းကလေးတစ်ချက်ဆိုရပြီအနာမဖြစ်ပါစေတည်းလို့ကဲလို့ဟောရှင်မကုလားအသက်160မှာတစ်ချိန်မှ နာမချိခဲ့ရဘူးချောင်းမချိုးခဲ့ရဘူးဘယ်သူမှပြုတ်ပေါ်ပြုတ်တဲ့ကံ ဒါကြောင့်မြင်စေသူကအနာမြာတနာကြမ်းပါသည်ဒေါသမီလျံအကြည်တံသီခံလပါသည်အဲရုပ်ဆိုးတဲ့လူတွေဘာဖြစ်လို့အတော်တော်ကြည့်လို့ယုံလာတဲ့ပုဂ္ဂိုလ်တွေဘာဖြစ်လို့ခိုင်းတာဖြင့်တော်တော်တန်ရလေးတော့ဗျာအဲ့ဒါသီခံပြီးတော့နေကြပြောကြထိုးကြ အဝိဝေကလေသိပ်ပြီးတော့ရာနေများကြတယ်ကဘာမကြီးစစ်ကြီးဖြစ်နေတာအဲ့ဒါသိမခံနိုင်တာပဲမြန်မာပြည်နဲ့တင်းစားထဲမှာဆဲနေတာသိမခံနိုင်တာပဲဘုန်းကြီးတို့ပြောတာဘာမှမပြောတော့ကိုယ်လုံးကိုယ်လုံးသွားပြီးတာပဲမှန်ရလားဒီလိုပြောတော့အာတော့ဟုတ်တယ်မဟုတ်လားအေးအမှားတော့ဒါဒေဒနာနီးတယ်ပြောတာဘယ်သူမှဘာဘာမှလုံးမနေနဲ့ကိုယ်လုံးကလေးသားကိုမှလုံးသွားဒါ အဲကိုယ့်အလုပ်မှန်ရင်များကနေပြီးတော့ထောက်ခံလိမ့်မပေါ့ဗျာမှန်ရလားအခုတော့ဘယ်လိုပဲညာလိုပဲဆိုပြီးတော့သိလားဘာလို့တန်လက်ကောက်ဆန္ဒနဲ့လို့ပြောတာတက်ချီလောက်တာမဟုတ်ဘူးအဲအဲ့ဒါပဲဒါကြောင့်ပါရဲ့ဒေါသမီလျံဒေါသမီလျံအကြည်တံအ သိကလပ္ပသည်အဲဒီစကားများမှသည်အတီဗီတို့ဗီဒီယိုတို့စီဒီတို့ဗီစီတို့ဗီဒီယိုတို့အချိလျှော့ကြနော်ဘာမှမဟုတ်တော့ကြအီရန်ကဘုန်းကြီးလာပြီးတဲ့အင်းအမေရိကန်တော့သေဖို့သာပြင်တော့ဟိုကလေအာမဒီလောက်တော့ရည်တာပေါ့ကွာမင်းတို့အီရတ်ကြည့်ထားဟောဟောအခုကြည့်တာဘာလို့ကိုရီးယားတို့ဘာလို့လဲအခုရှုံးမရပြီမဟုတ်လားရှုံးမရတာရိုးရိုးမဟုတ်ဘူးအမှန်နဲ့ပြည်သူရဲ့အသက်အိုးအိမ်ကြောင့်သူတို့ရှုံးနေလိုက်တာတဲ့ကဲ အဲ့တော့ဒါတွေရှောင်းနာထောင်းနေတော့ကိုအုံနောက်ဆုတ်တာပဲကိုဘာမှလည်းတတ်နိုင်ဘူးအဲ့တော့ကိုတရားကိုနှလုံးသွင်းအာရတကဓမ္မရဏိဓမ္မရဏဗုဒ္ဓဓမ္မဓမ္မပြည့်မြတ်မင်္ဂလာမင်္ဂလာမောင်မမြတ်ပါရင်ကိုအပမဒဒါလေးတွေကြည်ကြည်ကြည်ကြည်ပြီးတော့အမှန်လေးတွေပရိရှာမှန်ရလားအဲမာတိမောကိုကျွန်တော်ကလေးဝေဘူးလည်းတရားတော်ဒီတိုင်းကိုရင်ကဓမ္မဓမ္မလည်းတရားမြင်ခြင်းတော့ဒီဆရာတော်ကြီးတွေအဆုံးမရတရားဓမ္မတွေနှလုံးသွင်းရှုမှတ်ကြ ဟိုဟာကလောကအနေနဲ့ကြည့်ကြည့်ရှုတယ်လို့လောကုတ္တရာဘက်လည်းပဲတာဝန်ထားရအောင်ခုလောကုတ္တရာဘက်တာဝန်မရှိတော့ဘူးဥရောတော်မှအောင်မစောင့်နိုင်တာပြန်ကြည့်ထားနားရှင်းမလားခိုင်းတာဖြင့်မြင်တဲ့အဲဒေါသမီလျံအကြည်တံသိကလပါသည်မနာလိုမချွေရန်กว่าကြည်သာချွေရန်စီ သူတော်ဘာကြီးပွားချမ်းသာတိုက်နဲ့တာနဲ့အိုးနဲ့အိမ်နဲ့ကားနဲ့စသည်ခံစားနေရတာမနာလို့ဖြစ်တဲ့ပုဂ္ဂိုလ်ရဲ့အချွေရန်ကင်းမဲ့တတ်သည်မှန်လားခြေတော်ကဇာမုက မထေတဲ့ဗျဟောဒါလည်းခေါင်းတော်လို့ဘုန်းကြီးဘွားကလာတာတို့ဘုန်းကြီးတွေအကြောင်းပြောတာကိုပောင်ကိုထူးနဲ့ထောင်းတယ်လို့အဲဟုတ်ပါကိုပောင်ကိုလန်ထောင်းတယ်လို့လည်းဖြစ်မှဆိုရတယ်အဲဒီမှာအာဂနုလာကျောင်းတော်ကနေအာဂနုတယုတ်တေပြုတာတော့ဒီကောင်ဒီကတော့ ငါเจ้าတော်ငါပြုစုမှုကာရင်เจ้าကမပြန်မဲနေလိမ့်မယ်အဲ့ဒါအာဂနုပေါ့အကောက်ကြတာဘာသာပြောတော့ကိုတော့เจ้าတော်ငါများကိုတော့အကောင်းမှမနေနဲ့တဲ့တပည့်တော်เจ้าတော်ငါကအတော်ဆိုးတာတဲ့ခိုင်ဂုံးတိုက်တာအာဂနုနဲ့သူကတော့လွတ်တဲ့သမီးသမားဆိုသတိကနောက်နဲ့နှိမ့်တာကတော်သေးတယ်သူဟုတ်တဲ့သင်္ကဟုတ်မဲ့တောင်းလွန်ချွတ်နေတာကတော်သေးတယ်သူကျွေးတဲ့ဆန်းစမစင်စားရတာတော်သေးတယ်ဆိုပြီးတော့ အဲ့ဒီကိုတော့နောက်ဘဝကျတော့ဇာမုကဆိုပြီးတုံလုံးနေရတဲ့မရှင်ကိုစားရတယ်ဗျာမှန်ရလားမှန်ပါပါဒါကြောင့်မနာလုံးမှာချွေရန်กว่าဒီသာချွေရန်စီအဲ့လိုဆိုတရားနဲ့ကိုယ်မရှင်ကိုစားနေတဲ့ဇာမုကရှိရကိုမြတ်စွာဘုရားကသွားပြီးတော့တရားဓမ္မဟောတယ်ဇာမုကနေတဲ့နေရာလဲပြောရင်လူတွေမရှင်စွန့်တဲ့နေရာသွားနေတာ ဘုရားကအဲ့ဒီသူကြွရေးအတွက်အဲ့ဒီနေရာကိုသွားဟောရတာဒါကြောင့်လူတရားတော်မတွေဘုရားကိုဒုက္ခမကြည့်ပေးကြပါနဲ့ပြုံပြုံလှလှလေးနဲ့ကြွတန်းဝင်နိုင်အောင်လူတော်ကြီးဘွားချမ်းသာတာမနာလို့မရှုစိတ်မဖြစ်ကြသည်နဲ့ဩကုသိုလ်ကြောင့်ချမ်းသာတာငါကုသိုလ်လုပ်ရင်လည်းချမ်းသာလိမ့်မယ်လို့ဝမ်းမြောက်လိုက်စမ်းပါဟုတ်ပလားမနာလို့မရွှေရန်กว่าကြည်သာချွေရန်ရှိ မပေးလူကမွဲပြကြလူမဘောကျွယ်သည်ဒါပဲဒါနကုသိုလ်ကံပြုတဲ့ပုဂ္ဂိုလ်များဖြစ်ရပါဘဝတိုင်းချမ်းသာမယ်မလူမတမမိတ်ကိုင်းရင်မွဲမယ်မှန်ရလားအေးအဲ့ဒါပဲဗျာဒါကြောင့်ခုနှစ်စုံ14မျိုးဆိုမယုံမသိမယုံမသိမျိုးရုပ်ချေမျိုးရုပ်ချေမျိုးသေးမျိုးမြတ်သည်သို့သေး အတကားဘယင်နဲ့ဥပရိဒေဝီပြောခဲ့ပြီးမိဖုရားကြီးဆိုပြီးတော့ပိုးနောက်ကြီးဘုမကြီးသွားဖြစ်တာလေမှန်ပါပါအေးအဲ့ဒါကြောင့်ဘုန်းကြီးတို့ပြိဋ္ဌာကိုတဲ့တတ်တဲ့ကကုံဝကြီးမားတဲ့လူဖြစ်စေယဟန်ဖြစ်စေအဲ့ဒါလူနဲ့ယဟန်တွင်ယဟန်ကိုဥစားပေးရလူကုံနဲ့တန်ခါကုံကမတူဘူးမဟုတ်လားမှန်ပါပါအဲ့ဒါလေးလည်းသိကြပါစေလို့ကိုင်မောင်သူပါအဲ့ဒါပြောတဲ့ဟာသဘောကျသွားအဲ့ဒီအစဣဇာတေကိပါနုပေတံ Buddham Dharanam Gishami Dhammam Dharanam Gishami Sangham Dharanam Gishami ဘုရားတရားသံဃာကိုယုံကြည်များလွတ်သွားပါတယ်ပြိဿအဲ့တော့14အဲခုနှစ်စုံစနေချက်ကိုဘုရားကတစ်ချက်ချင်းနဲ့ဟောတယ်ကံမယ်အသက်တို့စီကံကြောင်မယ်အနာများမများကံကြောင်မယ်ရုပ်ချင်းလားမလားပစ္စည်းပေါ်မပေါ်ချွေရန်ရှိမရှိပညာဉာဏ်ကြီးတာမကြီးတာ ကိုင်းဘလောက်ဉာဏ်ကြီးတော်မူတဲ့ဘုရားလဲမှန်လားဗျာအေးဒါကြောင့်ခဏိကမဟာဝါဒဝိပဇဝါဒသုဘသုတ်တံယောတိစွာနာခံပြီးတော့မှကိုင်းဝိပဿနာဓမ္မဖြင့်ကိုယ်နှုတ်စိတ်သုံးပါးကို အပြစ်မရှိအောင်ထိမ့်သိမ့်ခြင်းဖြင့်ဝိပဿနာတရားပွားကြပါစို့ဒင်မလင်ခွေကအိုင်နေပါရှောင်းစွာခါကိုထား မလောက်အိမ်တရေမလောက်အိမ်တရေငြိမ်ငြိမ်နေငြိမ်ငြိမ်နေစိတ်တွေမလွင်ပါစိတ်တွေမလွင်ပါမျက်ကြည်မိတ်ကာမျက်ကြည်မိတ်ကာဟောင်းတဲ့ပါဟောင်းတဲ့ပါဝမ်းမာစိတ်ကိုထားဝမ်းမာစိတ်ကိုထားဟောင်းနာပိန်နာဟောင်းနာပိန်နာစိတ်ဆိုင်ကာစိတ်ဆိုင်ကာမပ္ပယောဂီများမပ္ပယောဂီများဟောင်းမိန်ဟာမဟာရှိလို့သွားမဆွဲနဲ့ သူရိယဖောင်းမိတ်စဉ်မဟာကြီးဆိုဖြစ်ဖြစ်ဆိုမောကောကြီးသွားသွားဆွဲနေကြတခြားစီပဲအရှုခံတရားဖောင်းနာယုတ်တရားဖောင်းနေတိလားနန္တရားပိန်နာယုတ်တရားပိန်နေတိလားနန္တရားအဲဒီလိုနားလည်လိုက်ပါအတ္တကသွားသွားဆွဲတာတို့ဖောင်းနာပိန်နာဖောင်းနာပိန်နာစိတ်ဆိုင်ကစိတ်ဆိုင်ကမပ္ပယောဂီများမပ္ပယောဂီများမနေမမြန်ဖောင်းပိန်ဟာမပြန်တရိဋ္ဌာ အေးနေလည်းမနေသေးနဲ့မြန်လည်းမမြန်သေးနဲ့အတိတ်ဘက်ကအာမရလို့ပြင်းမမရှိနဲ့အာမရလို့ပြင်းမမဆိုင်နဲ့အေးအဲ့ဒါဘုရားကတတိပဒမှာလည်းဟောတယ်ပါတမယံကာယတင်္ဃာရအတ္တသိတ္တမနိသိက္ခတိအာတင်္ဃာရရှုပြင်းပြီးယုံရင်လည်းကာတင်္ဃာရကိုပါတမယံပါတမယံတော့ငြိမ်းစေလျက်ရှုရှဲရှုရှဲတချို့ဟာအဲ့လိုကြီးတော့မလုပ်ပါနဲ့တဲ့ဘေးကမြင်တဲ့လူထင်အောင်ဟိုတော့ကြောက်လန့်သွားပါလိမ့်မယ် ပုံမှန်အနေထားလေးတိုင်းသွားရမယ်။ဟုတ်ရဲ့လား။ဒါကြောင့်မနေမမြန်မနေမမြန်ပေါင်းပိဟံပေါင်းပိယမပြန်တရိဌာမပြန်တရိဌာစာလည်းအဆုံးစာလည်းအဆုံးသုံးမလုံးသုံးမလုံးပိန်ကြုံသိအောင်ဝါပိန်ကြုံသိအောင်ဝါအောက်သာပေါင်းလည်းပေါင်းဆုံးပိန်ကြပိန်လားပိန်ဆုံးမြေသလားချမ်းသာလားအတ္တဆိုရသလား အဲ့ဒါလေးကြည့်တော့တပြေးလေးစပြောက်လဲပေါ်လဲပြောက်ဆုံးပေါ်ဖောင်းဆုံးပြောက်ပိန်စားပေါ်ပိန်စားပြောက်ပိန်လဲပေါ်ပိန်လဲပြောက်ပိန်ဆုံးပေါ်ပိန်ဆုံးပြောက်ဖောင်းစားပေါ်မြဲလို့လားမမြဲလို့အေးအဲ့ဒီမမြဲတဲ့သဘောတရားလေးထင်ရှားသိအောင်စားလဲအဆုံးဘုံမလုံးပိန်ကျုံသိအောင်ဝါဟောင်းရုပ်ပိန်ရုပ်ငြိမ်မလောက်ပြောက်ချုပ်တရိဌာ အေးဒီဖောင်းတဲ့ဘိုက်ကပဲပိန်ပိန်နေပါကပဲဖောင်းတယ်လို့ထင်နေတာမဟုတ်ဘူးဖောင်းတဲ့ဘိုက်ကအဲ့ဒါပြောက်ပြီးမှပိန်လို့ပေါ်လာခြင်းပိန်တဲ့ဘိုက်ကဖောင်းဆိုတော့ပိန်တဲ့ဘိုက်ပြောက်သွားပြီးမှဖောင်းတဲ့ဘိုက်ပေါ်လာသည်အဲ့တော့ဂဲလီချအာရေတဲ့ဂဲလီချတော့ရေနဲ့ဂဲနဲ့ကြည့်တော့ပလုံလို့နာမည်ပြီးသားပြီအဲ့ဒီဂဲလီမြုပ်သွားတာပေါ်လာနောက်တစ်ခုပလုံနာချရင် မမြင်ဟနေပြီဒီဂဲတလုံးအစ်စ်ကြတာပဲမလား ရေထဲကျသွားတဲ့ခဲပြန်ပေါ်သေးလားအဲ့လိုပဲအဟောင်းပြောက်တော့အသစ်ပေါ်သည်ပေါ်တဲ့အသစ်အဟောင်းဖြစ်သည်ဟောင်းလျက်သစ်လျက်ပြောင်းဆက်ခါသည်ငါမဟုတ်နံယုတ်မှလေသည်ဟောင်းတဲ့ဘက်ကလည်းဖောင်းပြီးတော့သူကိကပြီးပြောက်သွားပြီပိန်တဲ့ဘက်ကလည်းပိန်ပြီးတော့သူကိကပြီးပြောက်သွားပြီလေရှူတာနဲ့ဝမ်းပိုင်းနဲ့တွေ့လို့ဖောင်းမှုဆိုတဲ့အတိစိတ်လေထုတ်တာနဲ့ဝမ်းပိုင်းနဲ့တွေ့လို့ပိတ်နေဆိုတဲ့အတိစိတ်ဖြစ်လာတာလျှာကြီးကတိန်လွားတိန်နာနှစ်ခုစတဲ့ရနဲ့ဖြတ်ကနေဖြတ်ကနေပေါ်လာသလို ရှုခင်းတဲ့လေးကလည်းရုပ်တရားဝမ်းမိုက်ပင်ကလည်းရုပ်တရားသူတို့နှစ်ခုထိတွေ့တော့ဥပ္ပဒတိကာယဝိညာဏဖောင်းနေဆိုတဲ့အသိစိတ်ပိန်နေဆိုတဲ့အသိစိတ်အမှန်ကလေးထွက်လာတာသို့ဖောင်းရုပ်ပိန်ရုပ်ငြိမ်မလောက်ပြောက်ချုပ်တရိထာသောရဟိနုယလိုက်မှတ်ပါကြီးရဖောင်းမိန်ထား အေးပေါ်ပိုင်းငပူနာထုံတောင်းတင်းခိုင်ပါလားရှိရင်မှအဲ့ဒါမရှိရင်ဘောင်းပင်ကုန်မှအောက်ပိုင်းငါပူနာထုံချင်းကြိုက်ခဲရှိရင်မှမရှိရင်ဘောင်းပင်ကုန်မှဘောင်းပင်မှမှတရားမဟုတ်ဘူးရှိရင်ရှိတဲ့အာယုံမှမရှိရင်သူ့ကိုခြိတိုင်းသဘောကာထားတဲ့ဂိုထောင်သပွဲပဲမှဘွားစရာမရှိဂိုထောင်နဲ့ကာထားသလိုမမမတ်စရာမရှိရင်ဘောင်းပင်ကုန်မှဒါပြောတာပေါ်တိုင်းမူရာလိုက်မှတ်ပါလိုက်မှတ်ပါဤရာဖောင်းပိန်ထားဤရာ ဒီဖောက်မင်ကတော့မတိမချင်းရှိနေမှာပဲတဲ့ရှူသမျှဆိုင်သမျှသူ့ကိုပင်းတိုင်းစာခြိလိုက်နေအပြည့်ထားမလားကျန်တာတွေကတော့ဖြစ်လာရင်မှသူပြောင်းရင်ပြောင်းအမပြောင်းလို့ချင်းဖောက်မင်ပြန်ကဆိုပေါ်လာရင်မူရာလိုက်မပါကြီးရဖောင်းပိန်ထသူငါမဟုတ်ငါနဲ့ရုပ်ဟုတ်ဒီအောင်ပွား မာယုတ်ထင်မြင်သူငါစင်ပဲခွင်းရိပ်ရှိတာအေးအဲ့ဒါကြောင့်သူဘာနဲ့သူပေါ်မှုဟုတ်လားအရှုခံယုတ်တရားနဲ့နာတရားအတွဲလိုက်အတွဲလိုက်ပေါ်ပြီးတော့ပြောက်သွားပြီလို့နိုင်ရဲ့သာတင်မဲ့တွင်သူငါတစ်ပါးယောက်ျားမိန်းမအဆွဲမရှိဆွဲမရှိလို့တာချင်းဖက်ရင်ဒုက္ခမပြုမပြုတော့ငရဲ့တိတံပြိတ္တာပဲလေးပါးကလွတ်ပါတယ်ဒါကြောင့်ကိုယ်ခန္ဓာဝမ်းမလေးကိုစိတ်ဓာတ် လေကျူးလို့ဖောင်းကြိုက်ကလေးမှာဖောင်းနေလေထုံးလို့ပိန်ကြိုက်ကလေးမှာပိန်နေလို့အလိုက်တဲ့အလိုက်တဲ့ကလေးနဲ့ဆိုပြီးတော့မှတ်ကြည့်ကြပါစို့ဆရာနဲ့တပည့်ဉာဏ်ချင်းရှင်းတဲ့အခါလွယ်ကူပါတယ်။ပေါင်းနာယုတ်တရားပေါင်းတဲ့တိတာနတ်တယ်။နာယမရှင်းပြပြနေပြလိုက်တော့ရှင်ကလေးကနာယတိပြပြကတ်တယ်လို့ပေါင်းနာပိဏကယုတ်တရားနာယနဲ့တူတယ်။ ဖောင်းလိုက်ပေးနေလို့မှတ်နေတဲ့စိတ်ကလေးကနန္တရားရှင်လေးနဲ့တူတယ်ရှင်သည်နာယရှိရပြည့်ပြည့်ကရှင်ကတခြားနာငါတခြားဆိုလိုဖောင်းနာကတခြားဖောင်းနေလို့ပြရတခြားဟောယုံနာခွဲပြလို့လွယ်ပါတယ်နာတိပြကတော့ပန်ပါတယ်မမှန်မှုမဟုတ်ဒါပေမဲ့ဝင်သွားတဲ့လေလေးရဲ့အစအဆုံးလလည်းဆုံးဖတ်သားတဲ့လေလေးရဲ့အစလည်းဆုံးပြောဖို့ရတော့အမှန်ခက်သွားပြီနာတိပြကစက္ကူဖားလေးလောက်ပဲဖြစ်ပါတယ် ။ဒီတော့ကြောင့်ပေါင်းနာကြတော့ကယုံနာခွဲခွဲအစလည်းဆုံးဥပတိပင်ဖြစ်တည်ပြက်စလည်းဆုံးဒါလည်းပဲခွဲလို့ရတယ်။နောက်အဖြစ်ပြက်နေအပြင်လည်းခွဲလို့ရတာပဲ။အေးအဲ့ဒါကြောင့်ဆရာတော်ဘုရားကြီးများကတရားတော်မှယောဂီသူတော်ရှင်တွေအားဉာဏ်ရှင်နဲ့ရှင်းပြလို့လွယ်သဖြင့်ဖောင်းပိဆိုတဲ့နာမည်ကလေးနဲ့တင်ဟောခဲ့။ဖောင်းပိကကမ္မထာမဟုတ်ပါဘူး။အရှုကရုပ်နဲ့နာနာကမ္မထာလို့ အဲ့ဒါလိုကွဲပြားစွာနားလည်ဖို့လိုပါတယ်ဗျာအေးအဲ့ဒါဘုန်းကြီးတို့ဒီမှာနာမရူပပရိစ္ဆေညာယုံနာခွဲရင်လည်းပဲရတယ်ပစ္စယပရိက္ခညာကြောင်းကျိုးခွဲရင်လည်းရတယ်ယူလိုက်တဲ့လေးအဲ့ဒီလေးရှုတဲ့အကြောင်းကြောင့်ဖောင်းမှုအကျိုးယုတ်တရားဖြစ်လာဖောင်းမှုအကြောင်းယုတ်တရားကြောင့်ဖောင်းတယ်လို့ရှုမှတ်မှုအကျိုးနန္တရားဖြစ်လာဖောင်းတယ်လို့မှတ်မှုအကြောင်းနန္တရားကြောင့်ဖောင်းတယ်လို့သိမှုအကျိုးနန္တရားဖြစ်လာဟော အဲ့လိုရုံနာကြောင်းကျိုးဖြောက်ပြန်ရင်လည်းပဲအများကြီးလွယ်ကူပါတယ်အဲဖောက်မိမမှန်တယ်ဒီပြင်ဝင်လေထွက်လေမမှန်ဘူးလို့လုံးဝမပြောမဟာကြီးမမှန်တယ်ဒီပြင်မဟုတ်ဘူးသတိမမှန်ဘူးလို့မပြောဘူးဘုန်းကြီးတို့ကဒါဒုဒကမတွေကိုယ်ပိုင်ညာနဲ့ကိုယ်ဆုံးမြအရှုခံဒီယုံနဲ့နံဘယ်နီးနဲ့ဖြစ်ဖြစ်အေးအရှိနဲ့အသိကြိုက်အောင်လုပ်တာဟာဝိပဿနာလို့အမြင်ရှင်းရင်တော်ပြီအဖြေအောင်လေးထားပါ ငါလီမောကိုကျွန်တော်ကသိပါဆိုတော့အယောင်ဆိုးလိုက်တာပဲအယောင်ဆိုးလိုက်ရင်တဘာဝပြက်သွားပြီအပြုလည်းတတကမှသာရင်ပုံမှန်နေထားဖြစ်ပြတဲ့မာဇီဌာနမုဂ္ဂဌာနစွန်လွန်ဌာနဌာနတော့ရှိပါလေနေရဒါပေမဲ့မာဇီနီးမုဂ္ဂနီးလို့မရှိပါဘူးဘုရားနီးပဲရှိတယ်အဲ့ဒါတွေကိုကိုယ်ချရာကိုကြီးညိုတမ်းပြီးအတ္တဆွဲကြရင်တော့ဖြစ်အဲ့ဒါဒိဋ္ဌိမကွာပဲနဲ့ဒိဋ္ဌိကပိုကပ်ပြီးတော့ငရဲငအောင်ကြီးတတ်တာလေးတွေသတိပြုအဲဒါကြောင့် အရှုခံဤယုံနေတာတတိပဋ္ဌာန်ဤသည်မှတ်ကြောက်ပဲလို့သဘောပေါက်ခါဖြင့်သွာလာ ထိုင်တာလှုပ်ရှားအေးအဲ့ဒါကြီးရှုမှတ်ပွားများအာတုံချင်းဖြင့်ဝိပဿနာဉာဏ်ချင်းတက်၍နိဗ္ဗာန်မက်ဖို့ရကြပါစေလို့သာနာသဘောသွားဖြင့်ကိုင်းရည်ချက်သွန်ချအမြပေးဝေကြသို့ စေခုဓမ္မသဘင်ကိုဖြူဓမ္မသဘင်လို့အမိတတ်ထားပါတယ်။ဘာကြောင့်လဲ။ဘုန်းကြီးတို့မျိုးဆက်သစ်ကိုမွေးသောအဖြစ်အနာဂတ်ဓမ္မဂတိကလေးတွေကိုဘုန်းကြီးတို့မြေတော်မြောက်ပေးပါတယ်။ဓမ္မသားလေးတရားဓမ္မများဘုန်းကြီးတို့အိုးပရိအဲပြန်တော်မူသွားတဲ့အခါမှာဒီမျိုးဆက်သစ်ကလေးတွေကအမွေဆက်ကြရင်မှမို့သူတို့ကိုမွေးတော်အပြင်ဖြူဓမ္မသဘင်2009ခုဖေဖော်ဝါရီလ24ရက်26ရက် သုံးညတာကာလမတိအများစုပေါင်းကောင်းမှုဓမ္မပူဇာ3သိန်း13500ကျပ်နှင့်အများပေါင်းစုဆေးလူတော်3သိန်း9500 900ကျားနဲ့ရွက်ဒေါ်လာ130ဒေါ်လာစုစုပေါင်းလူတော်ငွေပေါင်းမှာ14သိန်း5000ကျပ်130ဒေါ်လာဖြစ်ပါတယ်အဲ့ဒါကို အလုံးစုပေါင်းပြီးတော့ဆုတောင်း၍ဘုန်းကြီးတို့မြတ်တံပေးဝေရမည်ဖြစ်ပါတယ်။ကိုင်းလိုက်ဆိုရအောင်ကာယကံကုသိုလ်ဖြစ်ဖို့ဒုတုပစိတ္တလက်အုပ်ချီဝစီကံကုသိုလ်ဖြစ်ဖို့လိုက်ဆိုရှင်ဘုရားဝိတော်များသည်ဤယနေ့ညဓမ္မဒါနာတရားလူရှင်ဉာဏ်ကုန်မြို့နယ်23မူလိခလမ်း ဥသံထွန်အားဘောမီမီသိမ့်ပေမိသားစုတို့နှင့်စိတ်တို့ကိုမြတ်ဤရွတ်ကြလျက်ဤယောမန္ထလူဝရများတို့ဖြင့်တရားတော်ကိုဥရောပါကုန်ဤဘုမတပါ24 25 26ရက်သုံးညတာကာမ စုစုပေါင်း14သိန်း9000ကျပ်နဲ့ US ဒေါ်လာ130ဒေါ်လာတို့ကိုရှင်မဟာဤရှင်းပစ္စည်းအတွက်လူပိကဒါနစေအလူအာယုဒါနအသက်အလူအာရောချဒါနကျမ်းမာရေးအလူကို ဤချက်သွန်ချအလူတိုင်းများပါကုန်ဤဒုညတာကာလဘုရားပလင်ရှင်တော်ကိုပြင်းစင်ရင်မေယဝိသသရဏဂုံဒိနာသောက်တည်ခြင်းဒီနကုသိုလ်ဘုရားတော်ကိုနာယူခြင်းဓမ္မသဝနာကုသိုလ် ရှုမှတ်ပွားများအာထုတ်ခြင်းဘာဝနာကုသိုလ်များထို့တို့တို့ကြောင့်မအိုးမနာမသေးရဖြစ်သောနိဗ္ဗာန်ကိုသိမြန်စွာမြမပြုရပါလို၏မိထွန်းခြင်းအရင်အောင်အလိုမျက်ရှိအလိုတန်ချက်ချက်တတ်ခြင်း အတန်အလိုမောတော်ရင်ဖြင့်သိဆောင်ကြိုးစို့ပြန်ပို့ရရင်ရင်အလိုကိုဘုရားမဟာကောဤဤတော့ပြုသည်မြကုသိုလ်ဤသောဘာခရောဤနေသကရေကုန်းနေကိုကရေ30တဘုံနေရှိရှိသည်မြလူနာပြမ တ္တဝါတွေအားဤသူရစေမြတ်ပေးပြီပါကုန်ဤမြတ်ရ၍ကိုယ်စိတ်နှပြချမ်းသာကြပါစေအမြာအမြာအမြာယူတော်မူကြအာဂုဏအာဓုအာဓု Adu. မြာမြာမြာယူတော်မူကြအာကုတော်သာဓုသာဓုသာဓုမြာမြာမြာယူတော်မူကြအာကုတော်သာဓုသာဓု